နာဝီအားဖြင့်မင်္ဂလာသနာမီနဲ့သလိမ်နေရှိပါပြီအကျိုးအခုကစပြီးတော့မြစ်ရှင်နဲ့တိုင်းမေတ္တာလူဘွဲမှာဩဝါဒပေးနေကြတဲ့သင်္ဘောကဩဝါဒတရားကိုသဘောရဲကသင်္ကားပြီးတော့ဆောင်မှုများလည်းရိုက်ထားပါတယ်ဝေလည်းဝေထားပါတယ် ဒီလိုဟောလို့ကဩဝါဒကထာကတော့ညာကောင်းကျင့်နေတရားတော်လို့နာမည်တတ်ထားပါတယ်အဲဒီတရားကိုဟောဖို့ပါပဲအဲဒီတရားကိုမဟောသေးခင်မင်းညာကမပြောမိလို့ကြားမိလာလေးနည်းနည်းပြောရှင်တယ်ဒီခုနမှာခုနကယောဂီစင်အကြောင်းပြောမှာပဲတတိပေါ်လာမင်းညာကသာမေ့ယောဂီစင်နေပြေးကြတာက ကြီးကလည်းကျင့်သုံးရတာတော့ပြောပြီးပါပြီယောဂီစင်းနေပြေးကြတာဒီကရံကုန်သာသနာ့ရိတာကပြီးလို့ပဲယောဂီစင်းကယောဂီတယောက်ဆိုရင်တရားအောင်ကိုလာတဲ့လူတွေနဲ့တိကနာမလို့ခြင်းနဲ့နောက်ထပ်ဗမကျင်းဝင်ဝင်ဓမြက်နေနေလူတယောက်ဆိုရင်တယောက်ပဲဒီတိကနာမလို့ခြင်းနေရသူပြုဌာနတွေကယောဂီစင်းတရားကလူတယောက်ပဲ၁၀ရက်နေလို့ရှိရင်၁၀ရောက်လို့နာမကနာတပေးတာ။ အဲ့ဒီဆရာကလည်းဒီနေတဲ့ဆရာနောက်တစ်နေ့ကျတော့လည်းသူဆရာလာတယ်ဆရာနောက်တစ်နေ့လည်းဆရာဆိုတော့အဲလင်းနာမေလာအားလို့ရှိရင်ဒီရောက်ဆုံးတဲ့50ပြည့်အဲ့ဒီကဏ္ဍကတော်တော်မမှန်တဲ့ကဏ္ဍနဲ့ဒါကဒီကြီးကြီးနဲ့တော့ကြိုက်ပါလေသူတို့ဒီနေ့ကိုဘယ်လောက်ကုန်လဲဆိုတာတွက်ဖို့ရအကျဉ်းမူကြီးဈေးနဲ့တော့ကြိုက်ပါဒီရောင်သာသနာ့ဤသာလို့ဒီကဏ္ဍအဲ့ဒီကဏ္ဍမဟုတ်ဘူးတယောက်ဆိုရင်တယောက်ပဲနောက်ထပ်အဟောင်းနေလာတယ် အဲ့ဒီကမ္မထွက်လို့ရမဟုတ်ဘူးအဲ့ဒါကတစ်ခုတစ်ခုကမ္မဒါနာတွေကသွားပြီးလို့ရှိရင်တော့ယောဂီကမရှိဘူးသူတို့ကယောဂီကဘာမှပြောလိုက်မရှိဘူးငါခေါ်တော့ခေါ်လိုက်တော့ပို့ပြီးတော့ရှိတာတော့မတွေ့ရဘူးသွားကြည့်တဲ့အခါမှာဒီမှာပြင်းပေးတဲ့အခါကျတော့ရံမဒါနာဥဒါတဲ့တောင်ကကဏ္ဍနဲ့များနေတာတွေ့ရတယ်ဘာတွေကြီးတွေ့ရတယ်မသိပါဘူးအဲ့ဒါတော့ညီမဘုရားကောင်းပါလေ အလုံးခန္ဓာတွေကသိရသိရရှင်းနေတဲ့ဒီလိုမျိုးလို့ထားပါတော့လူမျိုးရတယ်ထားပါတော့ဒီမှာအခုနောက်ထပ်ပြီးလို့ရှိရင်တော့အခုသံဃာ၅ခုနဲ့အဲဒရင်းမျိုးဇောင်းကစပြီးတော့သံဃာ၆ခုနဲ့ဒရင်းမျိုးလာတိုင်းအောင်တနည်းအတွင်းသိတဲ့ဝိညာဉ်ပေါင်းကိုတောင်းထရအဲဒီလိုတောင်းထတဲ့အခါအရင်ကအင်းနဲ့ ဒီမျိုးလုံးမှာဆယ်ရောက်ကျင်ဆယ်ကဏ္ဍမှာတွေးကြည့်ကြပါလေဒီမျိုးလုံးမှာ90ကျင်နဲ့90 90ကဏ္ဍမှာတွေးကြည့်ရင်ဒီတင်ဒါပို့ပြီးကြလားမရည်ကျင်ပါဘူးတရားလောက်တွေးရင်လည်းတရားလောက်ဆယ်ဒါလောက်ပဲအဲဒီလိုပြေးကြလို့ရအဲဒီကံဖာနာသရိယာတွေအခုရှိဥစွာပြောကြလို့ကားတဲ့မင်းများပြောကြလို့မိကြတယ်ဒီများလည်းပြောနေတာနဲ့ပုံသွားတယ်အဲဒါအရေးကြီးပါတယ်ဒီမှာကအရေးအတွက်အတိအကျကိုသိကျင်လို့တောင်းတာဖြစ်ပါတယ် အခုစဉ်ကစပြီးတော့အဲ့ဒီဒီရထားတဲ့လမ်းကောင်းကျင့်စဉ်တရားတော်ဆိုတာကိုဟောရမြင်းစီမသန္တာကမိကေ900ထဲမှာမြင်းစီမမိကေဘာနာက3ရက်ရှိတဲ့ကမြင်းစီမသန္တာကအဲဒီထဲမှာဘိက္ခုဝေထောရဂောလိယာနိသော ဟောလီယာနီသုတ်ဟောလီယာနီဟန်ကိုအကြောင်းပြုပြီးတော့စင်္သာရိပုတ္တရာကဩဝါဒပေးထားတဲ့သုတ်ဖြစ်တဲ့အတွက်ကြောင့်ဟောလီယာနီသုတ်လို့နာမည်တတ်တာစင်္သာရိပုတ္တရာကဟောလီယာဟောလီယာနီဟန်ကိုအကြောင်းပြုပြီးတော့ဒီဩဝါဒကိုပေးပါတယ်ဟောလီယာနီဟန်ကဘယ်လိုပုဂ္ဂိုလ်တော့ဆိုလို့ရှိရင်သူကညာကျင့်တဲ့ချုပ်ရင်းနေတဲ့ပုဂ္ဂိုလ်ပါ သောကြောင့်မြင်ပါလေ။ဒါပေမဲ့အသသမာသာရသူအချင်းအလေးတွေကကျမ်းမာနေတယ်မသိသေးဘူး။အဲတော်ကြောင့်ညာရဲ့အမူအရာနဲ့မတူဘူးတဲ့။အဲ့ဒါအကြောင်းပြုပြီးတော့သံဃာ့ပုဂ္ဂိုလ်ကသံဃာပရိသတ်ဟာဒီဩဝါဒကိုပေးပါလေ။အခုအဲဒီသင်္ဘာတိပုဒ်ရဲ့ဩဝါဒပါပဲဒီနေ့သင်္ကေဩဝါဒကတော့အမှန်ကောင်းပါလေ

အာဟုသောငါရှင်တို့အရှင်ဘုရားတို့ဒီတော့မှဘုရားလည်းကရဟန်းတော်ရင်းငယ်တဲ့ပုဂ္ဂိုလ်လည်းကြီးတဲ့ပုဂ္ဂိုလ်လည်းအာဟုသောခေါ်တာကြီးတဲ့ပုဂ္ဂိုလ်လည်းငယ်တဲ့ပုဂ္ဂိုလ်အာဟုသောခေါ်တာအာဟုသောအာဟုသောလို့ခေါ်တယ်။ဘိနိဗ္ဗာန်စံပြီးတဲ့နောက်ကြတော့ဖြင့်ကြီးတဲ့ပုဂ္ဂိုလ်ကငယ်တဲ့ပုဂ္ဂိုလ်အာဟုသောလို့ခေါ်ရမယ်ငယ်တဲ့ပုဂ္ဂိုလ်ကကြီးတဲ့ပုဂ္ဂိုလ်အာဟုသောမခေါ်ရဘူးအာသမားတို့ဗန္ဒီတို့အဲဒီလိုခေါ်ရမယ်ဆိုပြီးတော့မြတ်စွာဘုရားအမိန့်ပေးပါ။ ဒီမှာတော့ဇင်သာရိပုတ္တရာကအာဟုသောဆိုတာကတော့ဇင်သာရိပုတ္တရာရဲ့ပြီးတဲ့ဟန်ကလည်းအဲ့ဒီပြိတ္တာရှိနေမှလည်းရှိမှာပါရှိမယ်မဟုတ်ပါဘူးနဲ့ဒီပါအာဟုသောငါရှင်သောအာရမိကေနာတောကြောင့်နိုင်နေသောဒုက္ခနာယံဒီအာရမိကေနာဒုက္ခနာတောကြောင့်နိုင်နေသောယံဒီတောကြောင့်ယံဒီတောကြောင့်နိုင်နေလေယံတောကြောင့်နိုင်နေသော ဒါကြောင့်နေုံသာရင်နေပြီးတော့ကျင့်ဝတ်ပြီးကမရှိတဲ့ပုဂ္ဂိုလ်လဲဒီလိုလဲရှိနေတာပါပဲဒါကြောင့်နေတဲ့ပုဂ္ဂိုလ်က၅မျိုးတောင်ရှိတာကိုသူကအဲဒီထဲမှာကျင့်ဝတ်ပြီးကကျင့်နေတဲ့ပုဂ္ဂိုလ်လဲရှိနိုင်ပါလဲဒါပေမဲ့လို့ဒါကြောင့်ဒီလိုရဟန်းဆိုတာကျင့်ဝတ်ပြီးကနဲ့ပြည့်စုံလို့ရအရေးကြီးလို့ဒီဟောပါတာကိုပေးပါလဲအာဟုဒနာကျင့်အာရိညိကိနာတောကြောင့်လည်းရှိသောဘိက္ခုနာယံသည် သံဃာကတိနာသံဃာတော်ချင်းကပ်ပြီးဖြစ်သည်သံဃေရိယရာတိနာသံဃာတော်၌ပါဝင်၍နေလတော်သဒ္ဓမာသာရိတုပြိပုံမောရနာယိသဒ္ဓရဝိနာယူတိချင်းရှိသည်သဒ္ဓိကေနာတဝချင်းရှိသည်ဝိဒါဗံဖြစ်ရာဤဖြစ်သည်ဖြစ်ထိုက်ဤဖြစ်ရမည်အဲတောကြောင့်ဒီလိုဟာသောကြောင့်ကဆိုတာ သံဃာရဲရောက်လာလို့ရှိရင်သံဃာသာချင်းကလို့သံဃာရဲရောက်လာလို့ရှိရင်ရင်းသုံးတော်များကိုယူသေးပြုရမယ်လင်းရပြုရမယ်ယူသေးခြင်းတုတ်ဝခြင်းကြည့်ရမယ်အဲ့ဒါကိုဒီဟာဆောင်ဖို့ကတော့မြေရှင်မြတ်သံဃာကတုတ်ဝယူရရာလို့အတူလေးဆောင်မှုကြည့်ထားပါတော့ဆိုရင်နားလည်ပါဘူး အဲ့ဒါလေးဆိုကြရမယ်တော့နေရှင်ကသံဃာကသဝယူရိယာတော့နေရှင်ကသံဃာကသဝယူရိယာသုသာမ တန်ခါရဲဝင်လာလို့ရှိရင်သတင်းသုံးပါးများယူသေးတော့ဝါချင်းရှိရမယ်ယူသေးသေးရှင်းကားရမယ်မြည်ဝဲရမယ်ပြောဆိုရမယ်တော့ကြောင့်မသူကသူတပါးတည်းနေတော့ဘယ်သူမှယူစရာယူစရာမရှိဘူးပေါ့လေအဲတန်ခါထံရောက်လာလို့ရှိရင်တန်ခါအများနဲ့ပြည့်စုံတဲ့အခါကာလကြရင်ယူရရမယ် ဒါပါပဲသူကတော့မယိုသေးရင်ဘာပြည့်ရှိသလဲဆိုတော့တတ္တဘွန်ကြီးဝတ်တာတော့အဲ့ဒီပုဂ္ဂိုလ်ပြည့်တင်ကြနိုင်မယ်ပြည့်တင်တဲ့ပုဂ္ဂိုလ်ကြီးပေါ်လာနိုင်မယ်ကိဉ္ပနိမတာယတမတော်အာရိနိကတဧကတသေရိဝိဟာရေန အာရိဏိကသတောကြောင့်လည်းလက်ရှိသောဤမာတာအာယသမတော်ဤရှင်အားဧကတာတယောက်ကြီးဖြစ်လျက်သေဤဟာရဏံသေဤဟာရဏကိုလိုတိုင်းနေခြင်းဖြင့်ကိဉ္ပါဏပဲကျိုးစီရမည်အဲဒီတော်ကြောင့်ရဟန်းကိုလိုတိုင်းတပါးလည်းကိုသင်လိုနေ ဘာကျိုးရှိမလဲတဲ့ဘာကြောင့်လဲဆိုတော့ရောရံအာယတမသာယမသာရုတုအာဂရောဟောတိအဘိကော ရောရံအာယတမအရှင်တော်ကဤရှင်ဤသာယမသာရုတုတရင်တော်များတော့၌အာဂရောဟောယူသည်ခြင်းကင်းမဲ့သည်အဘိကောသူဝခြင်းကင်းမဲ့သည်ဟောတိရှိ၏တရင်တော်တော်ဒီကယူရယာမှာကျိုးနေရမှာတော့မသိဘူး ဒါတော့ညာပြင်းနေတဲ့ပုဂ္ဂိုလ်တော့ကြောင်းနေတော့ဘာအကျိုးရှိမလဲတဲ့အဲဒီလိုပြည့်တင်ခံရလိမ့်မယ်တဲ့ဒါကြောင့်မို့ဒါကြောင့်နေတဲ့ညာများရင်းသုံးပေါ်များယူထိုက်တဲ့ပုဂ္ဂိုလ်ယူသေးပါတဲ့ဒါကြောင့်နေတဲ့ညာဆိုတော့ဓမ္မထမ်းကြောင့်နေတဲ့ညာနေနဲ့လည်းဆိုင်လာပါလေဓမ္မထမ်းဘုန်းကြီးတွေနဲ့ဆိုင်နေအခုကဓမ္မထမ်းကြောင့်နေရာတော်ရမှာနေနေလို့မသိမလျော်လို့တော်ရမှာနေလို့ရှိရင် ကျွန်းများတင်တော့မများလို့ဆိုတော့တော်တော့မဟုတ်ဘူးမြို့ထဲမှာရောက်အဲမြို့အနီးပါးရင်လည်းဖြစ်တာလည်းမြို့နဲ့တစ်ဆယ်တည်းရင်လည်းဖြစ်တာလည်းရွာအနီးပါးရွာနဲ့တစ်ဆယ်တည်းရင်လည်းဖြစ်တာလည်းတကယ်တော့ရတဲ့ကြောင့်ကလည်းခုနှစ်ခါကလာကြားကြပါပြီနဲ့တကယ်တော့ရတဲ့ကြောင့်တွားပြီးတော့ကံခံခြင်းဖွင့်မယ်ဆိုလို့ရှိရင်တရားထုံးနိုင်တဲ့ပုဂ္ဂိုလ်ကတော့သမဏကြားပါလိမ့်မယ်တော်ထဲမှာခဏတစ်ခုတော့မှခုနေတကယ်သွားဝင်ရတာမဟုတ်ဘူး အဲလူစင်တမ်းမြင့်လေလေဝါဝရဝန်လေးလေလေအဲပြီးတော့ပြက်မျိုးသားတွေကမျိုးသမီးတွေသာပြီးမသွားဝင်နေတော့လဲဆိုလို့ရှိရင်မျိုးဘေးရန်တွေအနံပေါ်အဲကြောင့်ဘုကာလမှာကမ္မထာကြောင့်နေရတယ်ပဲတော်တယ်တော့မဟုတ်ဘူးအဲမျိုးအနီးပါကရင်နဲ့ဖြစ်တဲ့မျိုးတွေရင်နဲ့ဖြစ်တဲ့ရွာအနီးပါကရင်နဲ့ဖြစ်တဲ့ရွာတွေရွာနဲ့ဒုက္ခထောက်ရင်နဲ့ဖြစ်နေကြတယ် ဒါရီဟာအခုမိခါကာလမှာတော်ကြောင့်သဘောရှိနေတာပါပဲတရားထုတ်နေတဲ့အကြောင်းကြီးတော်ကြောင့်သဘောရှိအဲတော်ကြောင့်သဘောရှိနေတော့အဲဒီတရားအထုတ်နေတဲ့ကမ္မထမ်းကြောင့်နေနေတဲ့ယောဂီပုဂ္ဂိုလ်တွေယဟန်တော်တွေဆိုင်ပါတယ်ဒီဒီဩဝါဒနဲ့ဆိုင်တယ်ကွာယဟန်တော်တွေကမ္မထမ်းကြောင့်နေတဲ့ပုဂ္ဂိုလ်တွေတဲ့ယောဂီယဟန်တော်တွေဘာသာတော်များနဲ့ပြည့်စုံတဲ့ခါကလား ယူသေးခြင်းတော့ဝချင်းပြရမယ်နောက်နာအဆုံးမကြတယ်လည်းပါပါသေးတယ်တောနီယဟန်ကမ္မထံဘုန်းကြီးကဒီလိုယူရမှာလားမြို့ထဲနေတဲ့ပုဂ္ဂိုလ်တော့မြို့နေရဟန်းတွေစာသင်သားတွေတော့ဟိုသံဃာတွေသတင်းသုံးပေါ်တွေမြို့တွေတိုင်းနေကောင်းမလားဆိုတော့အဓိပ္ပာယ်နောက်နောက်နောက်ဆုံးကြတော့မိဘရှိပါတယ်အတူတူပါပဲသင်္သာရိပုတ္တရာအပြည့်ပေးတယ် သောနိယံလည်းပဲသံဃာလင်းသုံးပေါ်ရေးယူရိယနဲ့စသည်ဖြင့်ကျင့်ဝတ်တရားကျင့်ရမှာပဲ။อืมမြို့မြို့ထဲမှာနေတဲ့ရွာမှာနေတဲ့ညာနေတဲ့ဒီတိုင်းကျင့်ရမှာပဲတဲ့ဘေဒီဝတော်ဆိုရေးဆိုဘေဒီဝဘယ်မှာဆိုပဲကြည့်ရလိမ့်မယ်ဘေဒီဝရှင်းစွာကြီးရဲ့တဲ့။သောနိယံမပြောခင်ကတည်းကသူကြီးနေတယ်ဘာဖြစ်လို့လဲဆိုတော့သောနိယံကတော့အများသံဃာတွေနဲ့တခါကြာမှတွေ့ဆုံပါဘူး။ မြို့နေရာမြို့ထဲနေတဲ့ရာနေရာတန်ခါးတွေနဲ့ခဏခဏတွေ့တယ်။ဒိသကြီးငယ်ရှိတွေ့၊ခွန်စားခွန်စားရှိတွေ့၊အလူသားရှိတွေ့ခဏခဏတန်ခါးတွေနဲ့တွေ့နေတယ်။အဲဒီတော့ဟုတ်တယ်၊ဇွန်ဇွန်နေရာကပို့ပြီးတော့ရေးကြီးသာသနာ့တွေပါလေဆိုလို့ရှိရင်လည်းသာသနာ့တွေတန်ခါးတွေအများကြီးနဲ့နေနေရတာပဲ။ပို့ပြီးရေးကြီးတာပေါ့သင်္သုံးပေါ်တွေရှင်းရှင်းမျိုးမသိနေလို့ရှိရင်ပြင်လားအပြစ်တွေဖြစ်နေတာပဲ။ဒါကြောင့်မို့အခုဒီထဲမှာလာတဲ့ ရံကောင်းကျင့်စဉ်တရားတော်ဆိုတာကကောင်းတာထားတော့တောင်းနေရလို့တတ်ထားပါပဲဒါပေမဲ့လို့တောင်းနေရံရံနေရအကုန်လုံးကြည့်ရမယ်ကျင့်ဝတ်တွေပဲဆိုတာနောက်ဆုံးပိုက်ကလေးကမှရှင်းထားပါတယ်အဲဒီတော့တောင်းနေရှင်များတန်ခါသတုဝယူရိယာအမထံဘုံကြီးဖြစ်တဲ့ပုဂ္ဂိုလ်တွေဟာလည်းတန်ခါရင်းနဲ့တွေ့တဲ့အခါဆက်ဆံတဲ့အခါကလာယူသည်တွေဆက်ဆံမှာတဲ့ ဒါကတော့ရှင်းပါရဲ့ဒီလိုပါရဲ့ဥစ္စာအာရိဏိကေနာဟုသောဘိက္ခုနာသံဃာတိနာဗံဃေဝိရန္တိနာအာသနာကုတလေနာဘုဒ္ဓဗံအာဟုသောငါရှင်တို့အာရိဏိကေနာဘိက္ခုနာတောကြောင့်လည်းယဟံဤသံဃာတိနာသံဃာတို့ရှင်းကား၍ဗံဃေဝိရန္တိနာသံဃာ၌ပါဝင်၍နေလတ်တော် အာသနကုသလေနာနေရာ၌ကျွမ်းကျင်လိမ္မာရီဝိတာကံရှိရ၏စိတ်ပင်ဤစိတ်ထိုက်ရှိရမည်အဲနေရာကျွမ်းကျင်လိမ္မာရမယ်ကိုယ့်အကိုတော်တိုင်းတပါးတိုင်းနေတဲ့ခါကျတော့နေရာရွေးပြမလိုပါဘူးဘုသူမှလည်းငဲ့ကြမလို့မင်္ဂလာတွေနဲ့ဆုံပြီးတဲ့အခါမင်္ဂလာထံရောက်တဲ့အခါအကြောင်းအရာတွေသွားဝင်ကြီးတို့ဘာလို့လည်းပဲရှိမှာပေါ့လေ ကိစ္စကြီးငယ်တွေလည်းရောက်ချင်းရောက်လာမှာပေါ့။ကံကြီးကံငယ်ပြုကြအကြောင်းတွေလည်းရှိရင်ရှိမှာပေါ့။အဲ့ဒါကသံဃာတွေနဲ့ပြည့်စုံတဲ့ကာလကြတော့အာသနာကုသလိနနေရာကျွမ်းကျင်နေမှာရမယ်။နေရာကျွမ်းကျင်နေမှာသာသာလုံးလို့ရှိရင်ဣတိဤသို့သောနေရာ၌နေခြင်းဖြင့်သေရဇာရိတုမထေရယံဒုက္ခလေနာပါရိတ္တိမတိပါစေလတံ အဲဒီနေရာလောက်နေလို့ရှိရင်ကိုယ်ရဲ့ကြီးတဲ့ပုံကိုယ်တွေလည်းပဲမတိပါမတိုက်ခိုက်ပဲနဲ့ဒီကျင်လည်းလည်းဖြစ်နေမယ်။နဝေစသိကူတည်ငယ်ရန်တို့ကိုလည်းအဲဒီငယ်ရဟန်းတို့ကိုလည်းပဲနေရာဖြင့်အာတမိနနေရာဖြင့်တာမီဖြင့်မဖြစ်သေးဘူးတဲ့တာမီဖြင့်ကျင်းနေတယ်။နာပတိပါဟိတတိအဲတာမီဖြင့်မဖြစ်သေးဘူးတဲ့ အဲဒါကိုယ်ဝါနဲ့ပေါ့လေကိုယ်ဝါနဲ့တိုင်းပြီးတော့ကိုယ်ဝါကဆေဝါရှိနေလို့ရှိရင်ဒီသံဃာပရိသတ်မှာဆေဝါတွေကြီးတဲ့ပုဂ္ဂိုလ်ကဘယ်နှမလောက်ရှိနေမလဲဆိုတာဒါသိရမှာပေါ့လေမကြမ်းကြတွေ့နေတဲ့ပုဂ္ဂိုလ်တွေဆိုတော့သိမှာပါပဲအဲပြီးတော့ကိုယ်ရဲ့ငယ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဘယ်နှမလောက်ရှိနေမလဲဆိုတော့သိရပြီးတော့မထေကြီးတွေနေရာလိုက်တက်ပြီးတော့မနေနဲ့ ကိုယ်တော်လေးတွေနေရာလဲဝင်ပြီးတော့မနေနဲ့မထေရကြီးတွေနေရာတက်နေလို့ရှိရင်လည်းမထေရကြီးတွေကိုတိုးဖွင့်ပြီးတော့နေတာပြလိမ့်မယ်တဲ့မထေရကြီးတွေမှာနည်းနည်းနေရာကျက်သွားမယ်ရဟန်းငယ်လေးတွေနေရာဝင်ပြီးတော့နေလို့ရှိရင်ရဟန်းငယ်လေးတွေမှာနေရာမရဘူးမထေရကြီးရှောင်းနေရတာနေရာနေရာမရှိဘူးအဲနေရာမရတဲ့အတွက်နေရာတားနေရာရောက်တဲ့အဲဒီလိုမဖြစ်စီရဘူးတဲ့အဲဒီလိုမဖြစ်စီပဲနဲ့ မိမိနဲ့ထိုက်တာတဲ့နေရာမှာနေရမယ်မိငယ်တို့အားမတိပါမေတ္တာကင်းစေရမထေကြီးတွေကိုလည်းပဲမတိပါမတဲ့ခိုက်ပါရင်နဲ့ငယ်ရွယ်တဲ့ရဟန်းတွေအားလည်းနေရာချင်းတားမြစ်ခြင်းမဖြစ်ပါခြင်းနဲ့အဲဒီနှမျိုးလုံးကျင့်ပြီးတော့နေရာများကျင့်ကြင်လိမ္မာရမယ် ဒါနာလေးဆိုရမယ်ကြီးငယ်တို့အားမသိပါမြေတားကျင်ကြရာကြီးငယ်တို့အားမသိပါမြေတားကျင်ကြရာမြေတားကျင်ကြရာ စားမတိုက်ခိုက်စီပဲနဲ့နေရမယ်။ငယ်ရွယ်ရရန်ဒီလည်းပဲနေရာချင်းတောင်းချင်းမရှိအောင်သူနေရာရအောင်လို့ပေါ့။ကိုယ်နဲ့တင်တော်တဲ့နေရာနေရမယ်။အဲ့ဒါလည်းအရေးကြီးသူပုဂ္ဂိုလ်တွေကဝါငယ်ငယ်ကလေးကြီးလေးသူဝါမြာလေးဦးမထေကြီးမြာကောင်းလေးတက်ပြီးတော့နေတာရှိတယ်ဒါနေရာမကြဘူး။ဟင်း သူပုဂ္ဂိုလ်ကမထေကြီးဖြစ်နေမှလည်းကြီးတဲ့ပုဂ္ဂိုလ်တွေမနေဘူးဥစဉ်နေတဲ့နေရာသွားနေတော့ဥစဉ်နေတဲ့နေရာကြအဲ့ဒါမျိုးမဖြစ်ပြရဘူးတဲ့ဒါပါပဲဒါကတော့နားလည်ရမယ့်ဥစ္စာပဲအဲ့ဒီလိုနားမလည်လို့ရှိရင်အဲ့ဒီတောနေရဟန်းကိုကြည့်တဲ့ပုဂ္ဂိုလ်တွေရှိနေမယ်ဘယ်နဲ့လဲဒီကိုယ်တော်တော်တဲ့တပါးတော့နေပြီးတော့ဘာအကျိုးရှိမလဲကိုနေရင်းတဲ့နေရာလေးတောင်မှမသိသေးတဲ့ပုဂ္ဂိုလ်ပဲဆိုပြီးကြည့်တင်နေတယ် နောက်ပြီးတော့အဘိဓမ္မာစာရိကဝတ်ဆိုတာကိုလည်းနားလည်ရမယ်အဘိဓမ္မာစာရိအဘိဓမ္မာစာရိကဓမ္မောတိဇာနိတဘောဘိဓမ္မာစာရိကဓမ္မောတိဘိဓမ္မာစာရိကကျင့်ဝတ်ကိုလည်းဇာနိတဘောသိရမည်ဘိဓမ္မာစာရိကကျင့်ဝတ်ဆိုတာပါတိမော သီလမှကျင့်ကြံတဲ့ကျင့်ဝတ်တွေကိုဗိဓမာသရိကကျင့်ဝတ်လို့ခေါ်တယ်ဗာတိမောက်ဝိမာတိကလည်းလာတဲ့ဟာတွေကတော့ဗာတိမောက်သီလအဲအဲဒီကအဲဒီမှတဘာဖြစ်တဲ့သုလဝါခန္ဓကတို့မဟာဝါခန္ဓကတို့မှာဟောတာဘောအဝါဒိကတံဝတရားတွေသိနေလို့ရှိရင်အာရဏိယံကအပြစ်တင်တယ်ကဲ အာဝတိကအာဂာမိကမှလည်းပဲဟိုအာဂာမိဖြစ်နေသူများသူများကြီးသွားတဲ့ခါကာလကျတော့အာဂာမိကကျင့်ဝတ်တွေသနာချေခြင်းပြည့်ခြင်းပါဗျာရှိတာကိုအဲဒါလည်းမကြည့်ခြင်းလို့ရှင်လည်းအာဝတိကယဟန်ကသူကအပြည့်တင်တယ်တော့ကြောင့်နေပြီးတော့နော်ဒီကျင့်ဝတ်ကလေးမှမကျင့်ဘူးအပြည့်တင်ကြဖြစ်တယ်အဲဒါကြောင့်အာနဂါကျင့်ဝတ်လည်းမကျင့်မရင်ကျင့်ရမယ်ဒီက တော်ရောက်နေတော့ငါဆုံးမနေတဲ့ခါကာလမှာလည်းပဲအဲပေါ်ပေါ်ကြီးဆုံးမမွန်ရဘူးရဲ့ဆုံးမကြံတဲ့ခါလည်းနောက်မကြပြရဘူးရဲ့ကခြေတုံးကအရေးကြီးလို့ပါတယ်ခုနေခါကာလတော့ဒိတ်ပြီးတော့ရေးကြီးပုံမရပါဘူးတော်ရောက်နေတဲ့ညာဘယ်သူမှသွားပြီးတော့ပြစ်တင်တယ်မထင်ဘူးခုနေတော့ပြန်အခုလိုတော့ဆုံးမကလည်းအမျိုးမျိုးဝင်ရတာဘူးကတော့တချို့ကလည်းပဲဆုံးမအစောကြီးသွားရတယ်ဒီကောင်ကသူသိစောတာပဲ မျိုးတွေမှာဆုံးမဆုံးမဝေပင်းတွေကသူက၄နာရီလောက်ဆိုလို့ရှိရင်၄နာရီတောင်စောသေးတယ်လားမသိပါဘူးသူဆုံးလောင်းကြတာအဲပါလေခြေုံမှာပြင်သတင်းစာတွေနဲ့လည်းပြင်လာပြီးဆုံးကနေသွားကြဝါရင်းဆိုလို့ရှိရင်တော့၄နာရီကတော့အာယုံကကျက်မဲ့လက္ခဏာကိုပြီးပါဘူးအာယုံကဘယ်ချိန်တက်တော့ဆိုလို့ရှိရင် ဝေရကျမ်းကတော့နေမထွက်ခင်လေးနာရီကအာရုံတက်တယ်လို့ဆိုထားတယ်အဲ့ဒါကတော့သိစောတာပါငင်ငင်ထွက်ခင်လေးနာရီဆိုတော့အမောင်ကြီးကြီးတာอืมအမောင်ကြီးကြီးနေဘုံမဲဝေးပါတယ်နေအောင်လည်းမလာသေးပါဘူးဘယ်လိုနေရာကမ်းနေပြီးဝေရကျမ်းကလည်းရေးရတယ်မပြီးပါဘူးအာရုံတက်မဲ့လက္ခဏာမရှိဘူး တဏှာကြီးကိုရှိကတဏှာကြီးကိုသူစက်နာကြီးနဲ့ဆိုလို့ရှိရင်တော့24မိနစ်ရှိပါတယ်24မိနစ်၄ဒီဆိုတော့24ဒီက84ဒီက36 96မိနစ်ရှိတဏှာကြီးရောတာမြင်မတော့ဘူးတဏှာကြီးရောတာကအောင်တက်တယ်လို့ဝေဒာကျမ်းကြီးကဆိုရဲတဲ့အဲ့ဒါတော့ဘာဝနာတော်အနေနဲ့တော့မလိုက်သင့်ပါဘူးအာယုံမတက်နိုင်ပါဘူးအဲ့ဒါဆိုဆိုကြီးမတက်နိုင်ဘူး အာယုံဆိုတာဝိညာဉ်လုံးကဒီကမှာအများကြီးဖြစ်သေးတာပါပဲအာယုံဆိုတာဘာလဲဆိုတော့အာယုံဆိုတာအကောင်ကဘာလို့လို့ခါလဲဖြစ်သေးတယ်အာယုံဆိုတာနေအယောင်ပဲအရုဏောတရားတော်ပုဂ္ဂိုလ်သိတာကပြီးသိရရုဏောအရုဏောတရားတော် ပုဂ္ဂိုလ်ထိတာရာလူသိရတော့နော်ဥဒိယတော့တက်တော့သူရတော့သူရတော့တရားတော့ပုဂ္ဂိုလ်လေသူရတော့တရားတော့ပုဂ္ဂိုလ်ထိတာရာလူသိရတော့နော်ဥဒိယတော့တက်တော့သူရတမေဤပုဂ္ဂိုလ်ထိတာရံပြီးကျေးရွာတက်လာတော့အယောင်ကြီးအရုဏောအာယုန်ကြီး ဒီလိုလဲနဲ့ပြေးကြတနည်းအားဖြင့်တော့သုရတန်နေဤဥရိယတော့တက်ပြီးမှထဲပေါ်ပြီးမှပုဂ္ဂိုလ်ထိတာရာဒီရှင်းစွာတက်လာတော့အယောင်ကြီးအရုဏောအာယုန်ကြီးအဲဒီမထွက်ခင်နေအယောင်လေးပေါ်လာတယ်နေအယောင်လေးပေါ်လာအဲ့ဒါအရုဏလို့ခေါ်တယ်အရုဏဆိုတဲ့အယောင်ကဘယ်လိုယောင်လုံးဆိုတော့ အဘိဓမ္မာပဲပါပါတယ်အရုဏောပင်ရှိရာတော်ကပင်ရှိရာတော်အနည်းငယ်မြည်တော့ဒိုးစင်းပြီးတော့အယောင်အရုဏောအယုံကြီးပင်ရှိအနည်းငယ်ဘာတော့အများကြီးတာမို့နည်းနည်းနည်းနည်းလေးမြေရောင်လေးပြည့်ပြီးရနေတဲ့အကြောင်းပါအရုဏောအာယုန်ကြီးရဲ့အာရုံတက်တယ်ဆိုတော့အဲ့ဒါခေါ်တယ် အဲဒီမထွက်ခင်ညီအယောင်လေးညီယောင်လေးတန်းညီထွက်မဲ့ရက်စီကနေညီယောင်လေးတန်းလာလို့ရှိရင်အဲဒါအာယုံတက်တာအဲဒီဝိညာဉ်လည်းနာရာဒီကမှာပါတယ်အာယုံဆိုတာပုံကြီးတက်တဲ့အကြောင်းကြီးရမုန်းနဲ့ပြောကြတာနဲ့ဒီပဲအကျမ်းနဲ့ပါလဲရှိတာတော့ဟုတ်မထင်ပါဘူးမဲမဲအယောင်ကတစ်မျိုးတဲ့ဖြီးအယောင်ကတစ်မျိုးတဲ့အဲနီးအနီးအဲဇင်းဝင်နေတဲ့ရောင်ကတစ်မျိုးတဲ့အဲဒါကြီးသုံးမျိုးတော့ မောမောရောင်နဲ့အာရုံမဟုတ်ဘူးတဲ့ဒီရောင်နဲ့အာရုံမဟုတ်ဘူးတဲ့ရင်းရင်းရောရောင်ကလည်းအာရုံရောင်ဖြစ်တယ်လို့ဆိုပြီးတော့ဒီမှာသုံးရထားပါတယ်အဲဒီရောင်ကခုနကပြောတဲ့90နဲ့6မိနစ်တနာရီတနာရီနဲ့36မိနစ်နေမထွက်ခင်ကတော့ဒီရောင်မျိုးမပေါ်နိုင်ပါဘူးဒီရောင်လေးမရှိပါဘူးဆိုအဲဒါနေသာတဲ့အရာတွေကနေသာတဲ့ နေရာဌာနကလူပြီးပြီးရင်ဒီအာယုံမြင်ရပါရဲ့နေမစောခြင်းဘယ်လောက်စောစောမြင်ရဒီအာယုံအာယုံကြီးလာတယ်ဆိုတာဒါလေးလေးတာပြင်ပါလေဒီအစီရင်ကတော့စဉ်းတော်စဉ်းစားလေးအာယုံစဉ်းစားလေးအာယုံကုတေသနာအဖွဲ့ဖွဲ့ပြီးတော့များသူကကောင်းမလားလို့ဒီအာယုံတွေတော်တော်မသိကြပါပဲအာယုံကတော့အရေးကြီးတယ် ပရိယမာနတင်ဟာဒါရေးကြည့်တာပေါ့ပရိယမာနတင်ဆောက်ကြည့်တဲ့အခါကလည်းအာရုံတက်ခြင်းကပရိယမာနဆောက်ကြည့်ပြီးတော့အာရုံတက်ပြီးတဲ့အခါအာရုံတက်ပြီးဆိုတော့ချရတာပဲအခုနကပြောတဲ့အတိုင်းအာရုံတက်ပြီးရင်အာရုံတက်ပြီးဆိုပြီးတော့ချရတဲ့ရှင်ရင်ဘာမှရက်ရက်ရည်ပဲရမှာမဟုတ်ဘူးအဲ့ဒါပရိယမာနတင်အောင်မှာမဟုတ်ဘူးဘာသွင်းလို့လဲအောင်မှာမဟုတ်ဘူးသူကအရေးကြီးပါလေအဝိဇ္ဇာလဘောဇနာသိခါဘုံနဲ့စပြီးတော့လည်းပဲသူကအရေးကြီးပါပဲ အာရုံတော်ဘဲနဲ့အာရုံတက်တယ်ဆိုပြီးတော့စားတော့နေလို့ရှိရင်ဘောဝိဇာလာဘောဓနာဖြစ်နေမှာလူဥပ္ပဆောင်တနည်းတည်းဆောင်တဲ့ဥသာအဲ့ဒါမနေ့အစောကြီးအာရုံတက်တယ်ဆိုပြီးစားလို့ရှိရင်ပြင်တာဒီသိက္ခာကိုပြည့်နေမှာပဲ။ညာနေလည်းပဲဒီလိုပဲမနေ့အစောကြီးအာရုံတက်တယ်ဆိုပြီးစားတော့နေ။ဒါမျိုးဖြစ်ကြတယ်အများကြီးရှိပါတယ်။အဲ့တော့အာရုံတက်တယ်ဆိုတာဘယ်လောက်တော့လဲဆိုသူအများကြီးမှပြူတာကလည်းမြင်မထွက်ခင်တဏှာကြီးလို့အပြီးမှပြူထားကြတယ်။ အဲ့ဒါလည်းဒီကကျောင်းလာလိုက်ချတာဘယ်မှကြားမတွေ့ဘူးမှန်ပြီးတော့အင်းဘုန်းကြီးထားတာလည်းဒီဝါရဲတော့ဇရာတွေနဲ့အဆူတွေနဲ့တော့ရှိနေရဲ့ကွာအဲဘယ်ကျောင်းလာလို့ကြည့်ကြည့်ဆရာတို့မရဘူးဒီရင်ပုဂ္ဂိုလ်တွေတည်းကစုံစမ်းမင်းများတော့အဲဒီပုဂ္ဂိုလ်တွေလည်းဆီမလာဘူးကောင်းတော့အာယုသုတေသနာလုပ်ပြီးတော့စုံစမ်းကြရတော့ကောင်းတာပဲဟိုက မြင်မထွက်ခင်ဘယ်တော့ကနေအောင်ယုံလာတယ်လဲဆိုတာညီရောင်လေးပါပဲညီရောင်လေးဒီသားနဲ့ကလည်းရှိသွားတဲ့အခါမာနလေးပဲဒီသွားတဲ့အခါအဲမနေ့ဘဝပြန်လာတဲ့အခါသူစီဒီရောက်သွားတဲ့အခါသူစီမနေ့စောစောမှာအောင်တက်တဲ့အချိန်မှာယထာဘဝနေပြီးတော့မြင်တတ်ပါတယ်ယထာဘဝတော့သူကဟိုရှိတဲ့တဲ့မှာအဲဒီကတောင်းနေပါတယ်နဲ့မနည်းတဲ့နေရာသိပင်နေပါတယ်နဲ့မနည်းတဲ့နေရာတွေဆိုတော့သူကမြင်ရပါတယ် ရောင်လေးတော်တော်ထင်ရှားတယ်အဲဒါအရေးကြီးပါတယ်ဒီတော့ဒီမှာပြီးခါပါတော့နေမထွက်ခင်မိနစ်40နဲ့50အကြာတော့အယုံတော်ကြီးလာတယ်လို့ဒီလိုတော့သတ်မှတ်ထားတာပဲအနည်း60တနာကြီးဆိုတော့နည်းနည်းတော့များတယ်လို့လားကြည့်ရ ဆရာဆရာတွေလှုပ်ထားတာမသူကလည်းမဟုတ်ဘူးလို့ပြောတော့ပြောကျမ်းကလည်းပဲတောက်သားတော့ဆရာလည်းမတွေ့ဘူးအဲမိနစ်40နဲ့50ကြာဒါလောက်ဆိုအောင်တက်လောက်ဆရာကြီးတယ်လို့ဒါလည်းခံမှန်းနေပါပဲဒီကိုမျက်မှောက်အတွေ့နဲ့နေပြီးတော့အဲဒီလိုအပြီးမှပြုထားပါတယ်ဟိုကြီးကတနာကြီးအောင်တက်တဲ့ဆရာဇာတိနဲ့လည်းသိပြီးတော့မလွဲရအောင်လို့ပါပဲမင်းကဆရာတော်က အာယုံဆုံးပြရွေးတာသူကတော့ဝိဝိညာဉ်လည်းငါကဒီကရွေးတာလည်းမင်းကြီးကပဲတဲ့သူလည်းမင်းကြီးကပဲအဲဒီအကြောင်းကိုပြပြီးတော့အဲဒီအာယုံဆုံးပြရွေးတာစာပြီးတော့ရှိကျောင်းလည်းနည်းနည်းသုံးမိတာဆိုနေထွက်ပါဠိလိုလည်းရေးအမြဲလည်းပြန်တာအဲဒါသူကတော့ဝိညာဉ်လည်းငါကဒီဒီကက ဉာဏ်မထွက်ခင်တနာကြီးနှစ်နာရီမှာအောင်တက်အောင်တက်တယ်လို့ရေးထားတာပဲအဲဒီဉာဏ်လည်းငါးပါးဒီကရေးပုံလည်းပဲသိပြီးတော့မကောင်းဘူးဘာလို့လဲဆိုတော့တနာကြီးနဲ့နှစ်နာရီကသင်္ကြန်မလို့မှမဟုတ်ပဲတော့သွားနေတာပဲတနာကြီးနှစ်နာရီဆိုခုကလာဆက်နေပြီမဟုတ်ဘူးသူကဘာလို့လဲဆိုရင်ဒီကနေ့နာရီ30ညနာရီ30အဲ့ဒီနာရီပမာဏာကြီးတို့ခေါ်အောင်ပါပေါ့လေပမာဏာကြီးလည်းအစ်စ်တော့မဟုတ်ပါဘူးအင်းရလာတဲ့နာရီပါပဲအဲ့ဒါနေ့ နေ့နာရီ30ညနာရီနဲ့နာရီ60ကိုဒီနေ့ကိုအဲ့ဒါကအခုစက်နိုင်နေဆို24မိနစ်ပဲရှိတယ်အဲတနာရီဆို24မိနစ်နာရီဆို40မိနစ်ဆိုတော့ဝိညာဉ်လုံးနာရတိဟာဆိုတာတနာရီဆိုတော့ကောင်းတဲ့နာရီဆိုတော့ကောင်းတဲ့တနာရီမှာဖြစ်စေနာရီမှာဖြစ်စေအာမတက်တယ်လို့သူကရေးတာသူကလည်းမသေးကြဘူးတနာရီနဲ့တနာရီရေးလိုက်ပါတော့သူကနနာရီနဲ့နနာရီရေးလိုက်ပါတော့နာရီနဲ့နနာရီရေးတော့တာကမသေးကြတော့ဖြစ်တယ် အဲ့ဒါနဲ့ခုနောက်ကမင်းကြီးကဆရာတော်တစ်ပါးကြီးတော်တော့သူကဓမ္မကြီးကိုတည်ပြုထားတယ်24မိနစ်တဲ့24မိနစ်ဆိုတော့အာယုံကတော့ကောင်းတက်ပြီးသူကတော့မတက်တာတော့မဟုတ်ဘူးအဲတက်တာနောက်ကြပေါင်းကြလိမ့်မယ်ဆိုတော့ဓမ္မကြီးကို24မိနစ်အဲ့ဒီမှာအာယုံတက်တယ်ဒီမထွက်တယ်24မိနစ်ဒါကတော့ဒီထွက်တော့မှာပါဒီထွက်ကဒီအကြောင်းလေးကိုအမှန်ကိုတောက်နေပါအဲ့ဒီအချိန်ကိုသူကယူထားတယ်အဲ့ဒါအခုအခုကြောက်လာတဲ့ဆရာတော်အရှင်မြတ်တယ် အာယုန်တက်ကိုမိမိနေရာဌာနကပြုလို့ပြုလို့ရလို့ရှိရင်လေ့လာပြီးတော့အခုအရာတွေလည်းသုံးပါတယ်အောက်ပိုင်းကလည်းပါတယ်အလယ်ပိုင်းကလည်းပါတယ်အထက်ပိုင်းကလည်းပါတယ်ပြန်ပြတော့စမ်းကြံနိုင်လို့ရှိရင်ဖြင့်အဲဘယ်လမှာမြင်ခွက်ဖြင့်ဘယ်နာရီလောက်ကိုခုနကပြောတဲ့ရင်းဝင်နေတဲ့အကြောင်းလေးကိုမြင်ရတယ်ဆိုတာလို့သတ်မှတ်ထားသတ်မှတ်ထားပြီးတော့ ပြီးတော့ဒီပြေးရင်လည်းကျေးဇူးတင်ပါပါပဲ။နောက်ကောင်းပါလေသူအားလုံး။နောက်နောက်ခါကျရင်အဖုံးကြတယ်တခုလောက်အောင်။အဲဒီတော့မှတ်သားထားလို့ရှိရင်နောက်ကောင်းပါလေ။အခုအများအာရုံကျနေတာကတော့သိသောပါပဲသူယူရင်းယူရင်းနဲ့ဟောဆုံးလောင်းနေနေရမင်းအစောကြီးဆုံးလောင်းနေ။အာရုံမတက်ပါဘူးဒီကတော့အာရုံမတက်ဘူး။ဝါရုံဆိုလို့ရှိရင်အဲ့ဒီသမ္မာသာရဆိုတော်ကဝါရဖို့ ဘုရားကလည်းပြောလို့မကောင်းလို့ပါပဲသူကအဲဝါဝါရီဟာကျိုးနေတာပဲရှိနေတယ်သူကဟိုတင်ပွဲတွေကဒီကျက်ပြက်တာတော့ပွဲတွေကဒီကျက်ပြက်တာကရဟန်းကြီးကလည်းပဲနေပါဘယ်လောက်ဆိုလားမသိပါဘူး40 50လားမသိပါဘူးရှိပြီးတော့ဝါလည်းတဝါမှမရသေးဘူးတဲ့သူပြောတယ်။ဘာလို့လဲဝါမရတော့ဆိုစကိုင်းတောင်မှနေလို့စကိုင်းတောင်သွေးဆုံးမှာပြောတာဟုတ်ကြလား။အဲ့ဒါကြောင့်ဝဲတော့ဒီပြည့်အဲ့ဒါပြောလို့ပြည့်တယ်။အဲ့ဒါ အခုဒီမှာတော့ဘုရားပြောတဲ့အတိုင်းအင်းညီမဆက်မှုမင်း40နဲ့50အတွင်းကအောင်တက်တယ်လို့ပြန်သင်လို့လိုက်တယ်လို့ဒီမှာတော့ဒီမှပြီးပါပါတယ်အဲဒီတော့အခုဒီခါကာလမှာဆိုရင်တော့တော်တော်ကြီးဆင်းလာကြတဲ့အတွက်ဒီမှာပြည့်တင်တယ်မဟုတ်ဘူးနောက်ကြတဲ့အတွက်လည်းပြည့်တင်ကြတယ်မရှိဘူးဖြစ်နေတာကဘောဝကလို့ရှိရင်ဆုံးခံနိုင်မရဘူးနင်းနင်းမှပဲရတယ် ဒါပေမဲ့ရှင်းတော့တော့သုံးကံတဲ့အချိန်ဟာသောသောသွားရင်အကျယ်ကျယ်ခံရမယ်နောက်မှပြန်လို့ရှိရင်လည်းဟိုအင်းကြီးကစကားကိုပြောနေရမလားဆိုပြီးတော့ဒီလိုပြစ်တယ်မှာကိုဒါကြောင့်သံဃာဝင်လည်းမစောပဲကြံလည်းမနိုင်ငါလို့သံဃာဝင်တာလည်းသိစေပဲဒီမသွားနဲ့တဲ့ပြန်တဲ့ခါကာလလည်းပဲသူများတော့သိမှမကြဘူးနဲ့အဲသံဃာဝင်လည်းသူများလိုပဲသင်တော်သွားသံဃာပြန်လည်းသူများလိုပဲသင်တော်ပြန် ဘောဝယူသွားပြီးဟိုရင်ကိုစကားတွေပြောနေနဲ့ဟိုရင်ကိုစကားပြောပြီးတော့နေလို့နောက်သိကြမနေခြင်းနဲ့ဒီလိုတွေပါတော့ဒါလည်းအခုနေကာလမှာအဲဒီတော့ဘောဝသွားပြီးဟိုရင်ဒီဝင်ဒီနဲ့ရောနဲ့စကားတွေပြောအဲအချိန်လေးကုန်မှမွန်းတဲ့ရင်တော့မှပြန်လာလို့ရှိရင်ဒါလည်းမတော်ပါဘူးသူကအဲကြောင့်တော့နေရဟာတဲ့တန်ခါမှနေလို့တန်ခါတိုင်းဝင်နေလို့ရှိရင်တန်ခါလည်းသိမစောဘူးနဲ့ပြန်လည်းတော့မကြဘူးနဲ့ဒါပါပဲ။ အဲကိုယ်ကသံဃာဝင်လေဆဲပဲပြန်လဲမနှောင်းရသံဃာဝင်လေဆဲပဲ ရာကိုရိုလေးတစ်ခုလည်းပြောခြင်းပါလေတဲ့အဲပြေဝါရတာပေါ့မောင်ငယ်ကနေပြီးတော့တရားအာထုပ်ကိုသင်လျော်တဲ့နေရာရှိရင်လည်းတရားအာထုပ်ကိုအဲဤပေးမဲ့ဓမ္မသားဆရာကောင်းကောင်းနဲ့တွေ့ရင်လည်းအဲဒီနိခံအာထုပ်ကိုဆိုပြီးတော့ဖွဲ့လာကြတယ်မောင်ငယ်ကနေပြီးယထာလက်မှ တတိယခါလည်းမှယူပေးလိုက်တော့ဒါကြည့်ပြီးတော့ဇင်းနဲ့ခလာကြတော့ဆင်းအဲဒီမှာမိရဌာနတွေလိုက်ပြီးတော့ကြည့်ရောက်ရမှာသွန်ကန်စားနောက်တော့လမ်းလျှောက်သွားတာပဲဒါကြည့်တဲ့အခါကျတော့ပြင်ကားနဲ့ပို့လိုက်တယ်ကားနဲ့သွားတယ်ကားကြည့်ကားနဲ့ပို့လိုက်ကားနဲ့သွားတယ်ကားကြည့်ဒါကမြည်တဲ့အခါလမ်းလျှောက်ပြီးတော့သွားတာပါပဲဒီလိုသွားနေတယ်အဲဒီဇင်းရိုက်ကနေပြီးတော့ရင်းရင်လောက်ကြည့်အောင်လမ်းလျှောက်ရပါတယ်ရင်းရင်ရောက်တဲ့အခါကာလကျတော့အတူလားအတူ ပရိဒါနဲ့အတူလာတဲ့ဥဒေဇွန်ဒါဆိုတာကသူကရှင်းတော့လူဝတ်တုန်းကသူကယုံပိုင်လောက်ခဲ့ပြီးတော့သူနဲ့မိတ်ဆွေအသိတွေရှိတယ်အဲဒီကနေပြီးတော့အဲကားနဲ့ပို့လိုက်တော့တထုံညော့တထုံကနေပြီးတော့သူမျိုးတွေကနေပြီးယထာနဲ့ပို့လိုက်တော့တောင်စွန်းအဲတောင်စွန်းညော့ကောပုရဆိုတာအဲဒီမှာလည်းမျိုးရှိပါတယ်အဲဒီကနေပြီးတော့ညာသပိတ်ညာသပိတ်တောင်တော့ စေတနာတောင်းနေသီလသတ်တောင်းနေအဘိဓမ္မာကြောက်ပြီးတော့တောကြောင်းတွေပါလေကြောက်ပြီးအဲဆုံးခံစွာနောက်ကြိုက်ဖို့ရောက်အဲကြိုက်ဖို့ရောက်လမ်းကြောက်ပြီးတော့သွားကြတယ်အဲဒီကနေပြီးကြိုက်ကြီးကိုရသွားခုအင်းကြိုက်ကြီးကိုရမှာသွားခုတော့ဒီလိုပဲလမ်းကြောက်သွားကြတာပဲဘာလို့လဲဆိုတော့သာရကင်းကသွားပါဗျာကြောက်ပါဗျာလို့ဆိုနေတာဟာမင်းတို့မှသာရပြေးကြမှာပေါ့ဘူးကွာ ဥစ္စာကြီးပါဦးပြတယ်ပြီးတော့ကုသိုလ်ပါပဲကုသိုလ်ကဒါရင်ကုသိုလ်ဆိုရင်လည်းကောင်းသွားတယ်ဒီလည်းသွားမှဒီလိုမျိုးသင်သွားတော့ပါတယ်အဲဒါနဲ့တောင်ကြီးရောက်တောင်ရောက်တော့တက်သွားတော့ညအကောင်လောက်ပဲရောက်ပါတယ်ဟောတောင်ထိပ်ဤတဲ့ခါကလာတကူရဲလာပြီအဲနှစ်နာရီလောက်ကြာတော့အဲ့ဒီမှာအငဲနေတဲ့ကိုတော်ကြီးကပြည်သူခါပြီးအာယုန်တက်ပါပြီညာဆုံးမကြတော့မူကြပါဘူး နိုင်ကြည့်လိုက်တော့သူကနှစ်နာရီကြည့်ပြီးအဲဒီအကျဆိုးပါလားလို့ပြောအောင်းလိုက်ဒါပေမဲ့လို့သူကအဲဒီဆရာတော်ကအမိနဲ့ကတော့ဒီချိန်အာယုံတက်ဒီချိန်ဆုံးမသွားမှသူကပိုတင်းလိုက်တယ်လူတွေကလည်းအစောကြီးဆုံးတော်တင်ပြုပြီးတော့သူတို့ပြန်ရတာကိုဆုံးတော်တင်မပြန်နိုင်ရင်သူတို့လာတဲ့ပုဂ္ဂိုလ်တွေဆုံးလောင်းတာတော်တော်ညင်မြင့်မှသွားလို့ရှိရင်ဆုံးကတော့သိရမယ်မဟုတ်ဘူးနည်းနည်းပါးပါးတော့ရပါလိမ့်မယ်သိညင်နဲ့ရမယ်မဟုတ်ဘူးသူကအဲဒီချိန်မှာလည်းသူတို့ဆုံးနေသိတောင်းတာပြီးတော့ သက်တာပဲလို့ဒီချိန်ကြီးဆုံးတာတော့အာရုံတော့မတက်သေးဘူးအာရုံတော့မတက်သေးဘူးဒါပေမဲ့မသွားလို့ရှိရင်စဉ်းစားကြည့်ပြီးမှမဟုတ်ပြီးတော့သွားတော့သွားမှာပဲဆိုပြီးတော့ဆုံးတာကသွားတယ်အာဆုံးနေသိလမ်းတော့လားအဲဒီသိလမ်းတော့လာပြသိကောင်းတယ်ကတော့ဆုံးမပြန်လာတော့ဘယ်နဲ့လောက်ရအောင်ဆိုဒီတိုင်းဆိုလို့ရှိရင်လည်းဒီဆုံးနေရအာရုံတည်သေးခင်ကောက်ခံထားတဲ့ဆုံးနေလို့အာရုံတက်သွားရင်တာမီးတိရှိရင်မစားကောင်းဘူးဆုံးနေ ဒီတော့တာနိတိတန်နဲ့ပြည့်အောင်လည်းတော့ဝီကြီးနဲ့ပြည့်ကျင်းအောင်လည်းလုံးဝပဲဆိုပြီးတော့အဲဒီမှာဘုန်းကြီးတွေဓာတ်ဘုန်းကြီးတွေကြာပါလာတယ်ဒါကကြီးတွေရှိပါတယ်အဲဒီဒါကကြီးတွေကိုဖွင့်တယ်တွန်းလိုက်ရဒါကြီးတို့ဘုန်းကြီးတို့ခုအားပြအာယုံတက်သေးဘူးဒီဖွင့်နေရတယ်ဘုန်းကြီးတို့ဒီတိုင်းထားလို့ရှိရင်မစားကောင်းဘူးဒီတော့ဒီဖွင့်တဲ့ဒါကြီးတွေကိုပဲဘုန်းကြီးတို့ကတွန်းပါလေ အဲအာရုံကျတဲ့ခါကျတော့ကိုတရားကြီးတွေပြန်ကပ်ရှင်လည်းကမကပ်ရှင်လည်းကားမယ်ပြောပါဘူးကြာအဲဒီလိုသဘောတည်းကြွားအဲ့ဒါမျိုးရှင်လည်းမစွန့်မဲနဲ့ဖြစ်နေတာလို့ကြာအဲဒီတော့ကပ်ရှင်လည်းကမကပ်ရှင်လည်းနေဒါတရားကြီးတွေခွန့်ဒါအာရယကျခွန့်တယ်ဆိုပြီးခွန့်တာလေအဲအာရုံကျတဲ့ခါနင်းတဲ့ခါကျတော့တရားကြီးတွေကသာတော့ပါပြီသူဆက်ဆုံးတော့ကြာတယ်အဲဒီတော့အဲဒီဘုရားဘူးတွေကြည့်ပြို့တော့ဟိုအင်း သက်တော်ရတော့အမိညာတွေလည်းဒီလိုပဲအမိညာတွေကအာယုံသိသောတာတို့အဲကြောင့်အဲဒီအာယုံသောသောသက်တာနဲ့ဗာနဲ့စပြီးတော့အရှင်ဘုရားတို့အခုလည်းကြည်ကြည်တော်မူကြဒီလိုပါပဲပြီးတော့တော့သာမန်ဉာဏ်လာတယ်မှာဒီဆိုင်နေတာပါပဲသာဝနာရေးဘာလို့သိနေသောရအောင်လို့ဒီကျင်နေရာတွေသွားတယ်သိသောသောကြီးမရှိအောင်လို့ဒါဒီဆိုင်နေတယ်နောက်ပြီးတော့ဘာကြောင့်ဒီရဟန်းဟာတဲ့ ဘူရိပကာလပစ္ဆဘာကာလတဲ့ဘူရိပဆိုတာသုံးစားပြီးပစ္ဆဘာကာလဆိုတာသုံးစားပြီးတဲ့နောက်ကာလဟိုရင်ရင်လျှောက်ပြီးတော့အလဲအပမသွားရဘူးတဲ့အဲအဲဒီတော့သွားနေလို့ကျင်တယ်ကကျဲရတယ်ဒီဟာကြောင့်ညာနေရတာအဆုဆွနေရတယ်ဒီလိုသွားနေတာပါပဲဒီနေရာသုံးစားပြီးလို့ကျင်ဟိုရင်ရင်လျှောက်ပြီးတော့လဲအဲသုံးစားရင်လည်းဆိုတော့ကျူတင်ပြီးတော့ဟိုရင်ရင်ဝင်းဒါလုံးကြတာပါတော့ အဲဒါတော့ကြောင့်ပုဂ္ဂိုလ်တော့သားမတော်တာပေါ့လေဒါကြောင့်မို့သုံးမစားခင်စားပြီးနေအိမ်ဝင်မလဲရတဲ့အဲဆိုရမယ်သုံးမစားခင်စားပြီးနေအိမ်ဝင်မလဲရသမ္မစားခင်စားပြီးနေအိမ်ဝင်မလဲရ ရှင်တို့အရိယေနာသောနိုင်မူလေးရှိသောဒုက္ခနာယဟန်ဤဝါတောကြောင့်ယဟန်ဤသံဃာကတိနာသံဃာဝိဟာရံတိနာသံဃာဒုက္ခယေသံဃာရဲဝိနည်းနေသည်ရှိသောအနုတ္တိနာမပြန့်လွင့်ဤအသလပင်အာသပလေနာမလျော့သောမလောလူသည်ဘုရားဗံရှိရာဤစိတ်သိဤစိတ်ထိုက်ဤရှိရမည်ဒီနေ့ကတော့လျှော့ပေါ်ခြင်းပြန့်မမြင်မရှိပါဘူးနဲ့ သောကြောင့်နေတဲ့ညာသောကြောင့်နေတဲ့ညာကိုအရေးကြီးတာတော့မျိုးနေတဲ့ညာနေစာသင်သားတွေပါလေဆိုတော့သူတို့ဒီလိုလည်းပြင်းပြညာပေါ့စာသင်သားပဲဒီလိုမမှာပေါ့ဆိုပြီးတော့ပြောကြတယ်သောကြောင့်နေတဲ့ညာကံခံကုန်ပြီဆိုတော့သူကအင်းကြီးလေးရမှတော့မှာအင်းကြီးလေးရကြဟောတတိယမှတ်ကလေးနဲ့နေတဲ့ပုံကိုယ်တွေမှာနာကောင်းပါပဲမျိုးကြသိကောင်းပါဠိတော်တွေမှာလာတယ် ဘာသာရိပိဏအဘိက္ခံပိဏဘာသာရိပိဏကြည်ရောသာနာဘိက္ခံနာစိကိုသွားခြင်းနဲ့လည်းကြည့်ကုန်တယ်ဘာသာရိပိဏဘိက္ခံပိဏညောသံတော်နောက်တော့ပြန်ဆုတ်ခြင်းနဲ့လည်းပြည့်စုံတယ်။ဘာသာရိယေနသမိန်သမိန်သမေနညောသံတော်ပြည့်ခြင်းနဲ့လည်းပြည့်စုံတယ်။ဘာသာရိယေနပတာဝမေနညောသံတော် ။သာမြင့်နဲ့လည်းပြည့်စုံတယ်။ကိုယ်မူရာတွေတည်ရင်တည်တယ်။ညီဝယ်ကောင်းတယ်။ဘာဖြစ်လို့ညီဝယ်ကောင်းလဲဆိုတော့အမှတ်တတိတွေရှိနေတယ်။ကိုယ်ဒီမှာယောဂီပုဂ္ဂိုလ်တွေအဲ့ဒီတိုင်းနဲ့ယောဂီပုဂ္ဂိုလ်တွေတတိလေးနဲ့ထားတယ်။ကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းတတိယပြီးမှားရပြီးတော့တွားနေတော့ကြည့်သွားတာလည်းပဲဒီမျိုးဝယ်ကောင်းနောက်ပြန်ဆုတ်တာလည်းဒီမျိုးဝယ်ကောင်းကိုယ်ရည်ဆန့်တာလေကိုယ်မူရာတွေဒီတိုင်းဒီတိုင်းဟာ အာလောကိနဲ့အာလောကိဒေနဝီလောကိဒေနအဲပြည့်လို့တဲ့ကြည့်တာနောက်တော့ပြန်ဆောက်တာကျောင်းရတယ်ဆိုကြည့်ကြည့်နေတဲ့အခါကာလကြည့်ရပါတယ်မကြည့်ရဘူးမဟုတ်ဘူးအဝိဒါစိတ်ကိုသာတော်မြတ်တော်ရှိရှိသေးဆိုတာလေးတော်မြတ်မြင်အောင်လေးတော်နဲ့ပို့ပြီးတော့ဟိုစီလျှောက်ပြီးတော့မကြည့်တော့နဲ့ပေါ့လေးတော်မြတ်လာအောင်ကြည့်ပြီးသွားရမယ်တဲ့ခုနေကမှနည်းနည်းတော့ဒီဆက်ရတယ်ယူရဲပါလေ ကားတွေပါရေးသွားနေတဲ့လမ်းဆိုပြီးတော့ဆိုင်မှာဒီမဆိုင်တော့ပြေဘူးပုံတော့ကားတိုက်သွားမှလို့အဲပြီးတာတော့ဆိုကြည့်ရဒါပေမဲ့ဘုရားအန္တရာယ်မရှိတဲ့နေရာတွေကြတော့ဒီလိုပဲလမ်းတော့ပဲကြည့်ပြီးသွားရမယ်ဟိုဒီဒီလျှောက်ပြီးဒီကလာကြည့်မသွားရဘူးမော်ကြည့်လိုက်ဟိုလှည့်ကြည့်လိုက်ဒီလှည့်ကြည့်လိုက်အဲ့ဒီလိုမလုပ်ရဘူးမင်္ဂလာတွေထဲမှာဟိုင်းနေတဲ့ခါကာလလည်းပဲကိုယ်အမှကလေးနဲ့ကိုယ်ကိုယ်အိမ်တွေနဲ့ကိုယ်နေနေရမယ် ဟိုပုဂ္ဂိုလ်ကြည့်လိုက်ဒီပုဂ္ဂိုလ်ကြည့်လိုက်ဟိုဘက်လဲလိုက်ဒီဘက်လဲလိုက်အဲခေါင်းပြန်လိုက်ခါလိုက်ဒီဟာတွေရှိတာကိုအဲဒီတော့လည်းမကြည့်ဖို့အရေးကြီးတယ်ပြန်လို့တဲ့ပုဂ္ဂိုလ်မှာအဲဒီလိုဖြစ်နေတာကိုမူရတဲ့မငြင်းတဲ့ဘူးမသတိရှိနေတဲ့ပုဂ္ဂိုလ်မပြန်လို့တဲ့ပုဂ္ဂိုလ်မှာအင်းကြီးရတယ်အဲတရားပေါ်တယ်တဲ့တရားပေါ်တယ်ဆိုတော့ဟိုဟာလည်းကြည့်ရင်ဒီဟာလည်းကြည့်ရင်ဟိုဟာလည်းသုံးဆောင်ရင်ဒီဟာလည်းသုံးဆောင်ရင်ဟိုဟာကြရင်ဒီဟာကြရင်အဲဒီတော့တဏှာတွေ လွန်ခဲ့ပြီးတော့နေတော့ကျမ်းစာကိုက်နေတာပေါ့လေအဲ့ဒါလည်းမရပေါ်တယ်လို့အဲဒီတော့မရှိပြရဘူးတဲ့အသာတော်တွေနဲ့စပြီးတော့လည်းရှိပါတယ်သာတော်တွေနဲ့စပြီးတခါတခါဒီမှာတော့မှတခုခုပုဂ္ဂိုလ်ရောက်လာလို့ပြောရတယ်အသာတော်နဲ့စပြီးတော့လျှောက်ပေါ်တဲ့ပုဂ္ဂိုလ်ကရှိလျှောက်ပေါ်တဲ့ပုဂ္ဂိုလ်ကအခုတော့ခဏခဏမပြောအောင်စာရွက်တောင်မှရိုက်ပြီးတော့ဝေထားသွန်ဝိုင်းမှာ လေးပါးရှိလို့ရှိရင်ဒီဆုံးဝိုင်းထဲကရှိတဲ့ခင်းတို့အဲဒီဝိုင်းထဲကရှိတဲ့မုံတို့ဘာတို့ဆိုတာတွေကလေးပုံတစ်ပုံသာရင်ကိုယ်အတွက်ရှိတယ်တဲ့အမှတ်ပြုပြီးလေးပုံတစ်ပုံနဲ့ပို့ပြီးတော့မသုံးဆောင်ပါနဲ့အဲဒီတော့ရှိရတော့နှုတ်နဲ့ပြောရအခုတော့နှုတ်နဲ့မပြောအောင်စာရုပ်ကလေးဝီတာရောက်လာတဲ့ပုဂ္ဂိုလ်အဲဒါတော့ပုဂ္ဂိုလ်တွေကြတဲ့ပုဂ္ဂိုလ်တွေကတော့ဘာမှပြောကြမရှိပါဘူးဆိုတော့သုံးကြတဲ့ပုဂ္ဂိုလ်ကတပါးတည်းကပါလာညံ့ရတာမဟုတ်တပါးတည်းအဲ့ဒီတပါးတည်းကဒုက္ခတွေသိသေးတာသူက ရဟန္တာမဟုတ်ဘူးလူတွေလည်းဒီလိုရှိတယ်လို့ကြားတယ်လူတွေလည်းဟောအောင်ဆုံးသားကြောင့်မှာအဲဒီကြကနဲ့စားကြတာပါကိုကြီးနဲ့ကိုစားတာဒီနေ့ကိုတယောက်ကိုသူကြအဲမကြဆိုတာသူမိခါကာလမှာမလားဆေးရင်းဝယ်ဆမ်းပြီးတော့ကြည့်ရတာပါမတက်တာပါဘူးသူကမကြမကြမကြနဲ့ကကောင်းစားဖို့ဆေးရင်းမှာအမြင်နဲ့ဒီကောင်သွားစားလို့ကျင်မကြနဲ့မရဘူးစားနိုင် ဟိုဒီမှာတော့ပြည့်စုံအောင်လို့သာသာရရဒီကြီးတွေကဆောင်ရွက်ပြီးတော့ထားတော့သူကတော်တော်တင်းနေတော့ကောင်းတော့ရေးကြပါအဲ့ဒီမှာလဲဒီလိုတော့တဦးတည်းကအတိုင်းစီမသိတော့တရားပေါ်တဲ့သဘောနဲ့လေးယောက်လေးယောက်လေးယောက်ကိုစားမယ်ဆိုတာတရားခဲနဲ့တစ်ဝက်လောက်စားလိုက်လို့ရှိရင်ဟိုသုံးယောက်ကနည်းနည်းစားရတာပေါ့အဲ့ဒါလိုဖြစ်အဲ့ဒီလိုပါလေရှိတယ် အဲ့လိုမျိုးတွေပါပဲတရားပေါ်တယ်ဆိုတာဒီလိုပဲသူအရင်တော့စာရုပ်တော်ရင်နဲ့စကြည့်တယ်တရားပေါ်တာကြီးအဲပို့ပြီးတော့မလျော်ပါပဲဒိဋ္ဌိဟာတွေကတော့မရှိဘူးဒိဋ္ဌိဟာတွေမျက်စိကြည့်တာတွေကဒါလည်းကောင်းတော့မကောင်းမကောင်းရင်လည်းဘယ်သူမှမကြည့်ရတော့အဲဒီကိစ္စကနာတရားပေါ်တယ်ဆိုတာလည်းဟိုကနောက်တော့ညာနာတော့ရင်ဒါသိပြီးတော့မသိတာဘူးသိပြီးတော့ဒီမပြတ်လာဘူး နှခမ်းကအနာနာလည်းစားတော့ဒါတော့သိပြီးစားဆိုပြီးအနာရှိနေတာတော့သိရှိမယ်မဟုတ်ပါဘူးသူကအဲကိုယ်အတွေ့အထိဆိုတာလည်းပဲဒါလည်းပဲရဟန်းတော်ကြီးတရားထုတ်နေတဲ့ပုဂ္ဂိုလ်ဆိုတော့ဒါရှိဘူးလားအကြောင်းမရှိပါဘူးအဲစားမှုတောက်မှုနဲ့စပြီးတော့တရားပေါ်မှုတွေရှိတယ်အဲဒီဝိညာဉ်နဲ့စပြီးအဝိဇ္ဇာနဲ့စပြီးတရားပေါ်တာတွေလည်းနည်းနည်းပါးပါးရှိနေတယ်အဲဒီတော့ တရားပေါ်ခြင်းကြံ့ဝင်ခြင်းမရှိကြဘူးတဲ့။အဲတရားဆုံးနေတဲ့ပုဂ္ဂိုလ်တွေမှာကိုယ်အမှတ်ကလေးနဲ့ကိုမာလို့ရှိရင်ကြံ့ဝင်ခြင်းလည်းမရှိဘူး၊တရားပေါ်ခြင်းလည်းမရှိဘူး။မနာကောင်းပါလေ။သံဃာထံတော်ကံမြေတော်တရားပေါ်ကြံ့ဝင်မရှိရတဲ့။ဆိုရမယ်သံဃာထံတော်မြေတော်တရားပေါ်ကြံ့ဝင်မရှိရတဲ့ ရှိရာ တောကြောင့်လည်းလည်းရှိသောဒိဋ္ဌိနာယာမိသံဃာရတိနာသံဃာတို့ကယူသံဃိသံဃိဝရဏိနာသံဃာ၌နေပြီးရှိသောအမှုခရေနနှုံမကြောင်းအာဝိနာဝဇေနာဖြူဖြဲရဲတော်စကားမရှိသည်အဘဝိဒါရံရှိရ၏အဲနှုံမကြမ်းရဘူးတို့အပြောဆိုတယ်မကြမ်းရဘူး အရေးကြီးတယ်နှုတ်ချမ်းသာများဘာမှမကောင်းဘူးကျမ်းဂန်ဌာနပြောတာဆိုရတဲ့ပုဂ္ဂိုလ်မကောင်းဘူးအဲဒီနှုတ်နှုတ်ချမ်းသာလေးနှုတ်ကရမ်းပြီးတော့ပြောတာလေးဒီပြောကြရဆိုတာတောင်ပြောပြောပြောဟိုပြောစီပြောပေါ်တယ်အဲဒီလိုဟာလေးအဲ့ဒါလေးကသင်ရမယ်အဲ့ဒါလေးသင်ရမယ်အဲ့ဒါအကျိုးမဲ့တယ်ဖြစ်တယ်လူကျမ်းတွေပြောလို့ရှိရင်နာမ်ဆန်းတာတွေစကားတွေပြောလို့ရှိရင်အဲ့ဒီပုဂ္ဂိုလ် ပထမကစိတ်ထင်ကြည်ညိုနေတဲ့ပုဂ္ဂိုလ်တောင်မှစိတ်ထင်ကြည်ညိုမှုတွေပြတ်သွားတာပဲဟုတ်ပါယူရည်လေးစားနေတဲ့ပုဂ္ဂိုလ်တော်မယူရည်လေးစားနေတဲ့စိတ်ဖြစ်လာတာပဲအပြောဆိုရင်မကျမ်းမ်းလာပါစေနဲ့ဒီလိုတော့ပြောရပါစေတဲ့တရားမတော်ပြုကြရတယ်ဟိုရောက်ကြည့်ရောတော့ရောက်တော့နောက်ပြီဒါလေးတော့မပြောပါနဲ့မြတ်စွာဘုရားများမှာ ပြင်းတဲ့စကားကျိုးရှိတဲ့စကားကိုတော့ပြောတယ်အဲမဟုတ်မမှန်တဲ့စကားပြည့်ရှိတဲ့စကားမပြောဘူးအကျိုးရှိတဲ့စကားကိုတော့ပြောတယ်အဲဒီနည်းတိုင်းပေါ့စကားပြောလို့ရှိရင်ပြောရင်ပြောလိုက်မှပြောမပြောရင်မပြောလိုက်ရင်မပြောနဲ့စကားကလည်းသူကပြောရတဲ့သူကလုတ်ကနာလုတ်ကနာဒုတိယတွေစပြောရတယ် အဲဒီတော့သူ့ရဲ့သူ့ရဲ့လျှောက်ပြောနေတာလည်းနေရာမပြောက်ကာမပုဂ္ဂိုလ်တွေဆိုကြမကြည့်ဘူးပေါ့လေအခုတော်ကြောင်းနေတဲ့ယဟန်ဒီဒီလေးကအပ်တဲ့ပုဂ္ဂိုလ်မျိုးဆိုရင်မမတော်ဘူးအဲဆရာသမားပြုနေတဲ့ပုဂ္ဂိုလ်တွေအကြီးကျယ်လို့နေတဲ့ပုဂ္ဂိုလ်တွေဟိုအရေးကြီးတာတော့ဒီဥစ္စာတွေအဲဒီကြရည်ကျုံးကြရည်လျှောက်ပြောနေနေရာမပြောက်ပညာဌာနတွေလျှောက်ပြောနေနေရာမပြောက်အကျိုးတော်တော်လည်းပြောရမယ်အကျိုးကြီးတဲ့စကားကိုမှပြောရင်ပြောလိုက်တဲ့စကားတန်မှာပြောမယ်ဆိုရင်အဲဒီပုဂ္ဂိုလ် များလေးစားပါလေယူသေးပါလေနားပေါင်းပါလေဒါကြောင့်ယောက်ျားကျန်တော်မူတရားယုံကြံခြင်းစီရယောက်ျားကျန်တော်မှာဒီမှုတရားမှာတွေအဲယုံကြံတာတွေယုံကြံတာလည်းဒီလိုပါပဲယောက်ျားကျန်တော်မှာပါပဲအဲဒါကိုရှင်းပါပြီတဲ့ဆိုရမယ်ယောက်ျားကျန်တော်မှုတရားယုံကြံခြင်းစီရယောက်ျားကျန်တော်မှုတရား ကြံခြင်းစီရာကလျာဏမိတ်ဒီနာသူဝစေနာဘုဒ္ဓဗံကလျာဏမိတ်ဒီနာ သူစေနာရောဆိုလွယ်သည်သို့ဆုံးမလွယ်သည်အရဟနာမိတ်တင်နာကောင်းသောမိတ်ဆွေရှိသည်ဘုဒ္ဓဘာသာရှိရာ၏သို့ဆုံးမလွယ်ရမယ်ဒါကြောင့်ဒီလေရဟန်းဘင်္ဂါရဲရောက်လာဘင်္ဂါရဲအကြီးကျယ်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့သို့ဆုံးမလို့ရှိရင်နာခံပြီးတော့လိုက်နာရမယ်ကြည့်ရမယ် ဒီတော့မလိုက်မနာပဲနဲ့အကျဉ်းမဲနေလို့ရှိရင်ဒုက္ခစဆိုတယ်ပြောဆိုခဲ့တဲ့ပုဂ္ဂိုလ်အဲပြောဆိုခဲ့တဲ့ပုဂ္ဂိုလ်ကတော့ဘယ်လိုပုဂ္ဂိုလ်မှဉာဏ်ကြပါတော့ကြောင်းတာမဟုတ်ပါဘူးဘာပဲဖြစ်ဖြစ်ပဲဉာဏ်မှမဟုတ်လူလည်းဉာဏ်ကြောင်းဒီကြီးဖြစ်ဖြစ်လူငယ်ဖြစ်ဖြစ်ဘယ်မှဉာဏ်ကြပါပြောဆိုခဲ့လို့ရှိရင်မိဘတွေသာသမီတွေပြောဆိုခိုင်းအဲဒီသာသမီတွေဉာဏ်ကြတာပဲဒုက္ခရောက်တာမိဘတွေအနာကိုဒုက္ခရောက်ဒါလည်းကြီးကြီးပါပဲပြောဆိုဆုံးမှလောရမယ်လေကလျာဏမိတ်မိတ်ဆွေကောင်း ပြုစုံရမယ်တဲ့မိသားစုကောင်းမိသားစုကောင်းဆိုတာမကောင်းတဲ့အမှုတွေမတိုက်တွန်းနဲ့ကောင်းတဲ့အမှုကလည်းတိုက်တွန်းမကောင်းတဲ့အမှုတွေဒီကိုယ်တိုင်လည်းမလုပ်ဘူးဒီကလည်းမတိုက်တွန်းဘူးကောင်းတဲ့မှုတွေကလည်းကိုယ်တိုင်လည်းလုပ်ဘူးညကလည်းတိုက်တွန်းတယ်ဆိုတာမိကောင်းစုကောင်းတယ်အရေးကြီးတဲ့ခါကျအကူအညီပေးတယ်အပြည့်ရှိတာတွေကို ငုံငုံကြတာဆုံးမပြီးတော့တွေ့တယ်ဒီရှိတဲ့ဟာတွေမှကျဉ်းဆောင်နေတယ်အကျိုးရှိအစီကြောင်းတွေညွှန်ကြားညွှန်ကြားကြတာတော့ဒါမျိုးဒီလိုကောင်းတယ်ကြာနာမိတာအဲဓမ္မနာဆရာတွေပါလေရေးတဲ့နေရာမှာတော့ဝိသုဒ္ဓိမဲ့ပြရတာတော့ဒီကမြေကောင်းစီကောင်းနေဒီယောဂရုဘာဝနီယောဒီယောရှင်းပွဲကုန်လည်းရှိရမယ်ကာယကံဝစီကံတွေညဉ့်ညပင်မွေးနေတော့အဲဒီဆရာသမားမျိုးဝယ်ကြည့် ကရုလေးစားပေါ်လည်းရှိရမယ်။အာရုံကြီးကမေတ္တာပွားတတ်အောင်လို့အဲသူညီမမှုလည်းရှိရမယ်။ဝတ္တာပြောဆိုရရမယ်။အပြည့်ရှိရင်အပြည့်အပြည့်အလျော်ပြည့်စုံတဲ့ပုဂ္ဂိုလ်ပြောဆိုရရမယ်။ဆိုဆုံးပါတာအပြည့်ရှိတာသင်ကြားနေရင်လည်းမပြောရနဲ့လေးပြီးရှုပြီးထားဘူးတဲ့ပြောရင်ပြောလိုက်တာဆိုရင်ပြောရမယ်။ဝစနဲ့သမောပြောဆိုဆုံးမှခြင်းလည်း ခံနိုင်ရမယ်တဲ့သူတစ်ပါးကပြောနေတယ်ကိုဘကသူများပြောနေပြီးတော့ကိုဘကသူများလာပြောတဲ့အခါကျတော့တချို့ကမခံနိုင်တာဘူးကိုဘကဆရာလို့ရှင်တယ်အဲသူများကကိုဘကိုညင်ကြလို့ရှင်တချို့ကလည်းမခံနိုင်အဲဒီကလည်းညံကြောင်းအဲဒါကြောင့်သူများအပြောဆိုလဲခံနိုင်ရမယ်လို့သူများနေပြီးရှင်ပြပြီးရင်လည်းကိုကရှင်နေလို့ရှင်သူများလာပြောဝမ်းမြောက်ဝမ်းသာတာပဲဘာလို့ခေါ်ရလဲဆင်းနေသမောဒါမျိုးဥစ္စာကထံကတ္တနည်းနည်းရောရာဇဂါများလည်းပြောရရမယ် နောကထာနဲ့မြေရောမြေရောဆိုတော့အရာမဟုတ်တင်တဲ့အကျိုးမဲ့နေရာတွေလည်းမတိုက်တွန်းရဘူးဆိုကိုကကိုရုပ်ကိုကူကညှော်လင့်ပြီးတော့ကိုရုပ်ရှိအောင်လို့မတော်မတင်တာတွေငါတို့အပြောခိုင်းအလုပ်ခိုင်းတတ်တယ်အဲဒီလိုဟာတွေလည်းမရှိဘူးတဲ့အကျိုးရှိတဲ့ဥစ္စာကတိုက်တွန်းတယ်အကျိုးမရှိတာမတိုက်တွန်းရဘူးတဲ့အဲဒါကလျာဏမိတ်တာဆိုပြီးတော့ဒီလိုတွေနဲ့မှပြထားပါတော့အဲဒီမိတ်ကောင်းလို့ရှိရမယ်ဆိုဆုံးမှလည်းလွယ်ရမယ်အဲဒီနှစ်ခုပြည့်စုံရမယ် ဒါကတော့ဒီတိုင်းဒီတိုင်းကောင်းတာပါလားတော့ကြောင်းတာမဟုတ်ဘူးရွာကြောင်းလည်းကောင်းတာရွာကြောင်းတာမဟုတ်ဘူးပြင်ရဟနာမဟုတ်ဘူးလူလည်းကောင်းတာဘုံလုံးကောင်းတာအဲဒီနေရာမျိုးကောင်းအထူးအပြင်တော့ဒီတရားတရားအထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေအတွက်ဘိုးရေးကြည့်တာပါပဲမိကောင်းရှိရဲမိကောင်းရှိတာကတမျိုးဘုံလုံးမှလွယ်တာကတမျိုးဒီနေမျိုးပါအဲနှစ်တွယ်ကြည့်ကုန်ရမည် ဆိုရမယ်မိကောင်းရှိရဲ့ဘုရားလည်းမတွေ့ပြည့်စုံရာမိကောင်းရှိရဲ့ဘုရားလည်းမတွေ့ပြည့်စုံရာ ဒီတိုင်းသက္ကတာကဟောနေတာပါဟိုအခုဓမ္မပူဇာအနေနဲ့မျိုးဟောကြတဲ့အရှင်မြတ်တွေဒီမျိုးတွေခုတ်တာတော်တော်လို့ဒီနာမကပါဘူးဟောကြတာအင်းဒီကိုယ်အင်းဒီစံပြရမယ်ဟောကြောင်းနေတော်အင်း6ဆုံးအင်း6ဆုံးအင်း6ပါလုံးလုံးစံပြရအင်း6ပါလုံးလုံးပြရမယ် ဉာဏ်လုံးကြားတော့မာနစပြီးတော့ပြုပြီးတော့ကိုယ်လုံးဆောင်တဲ့ဒုက္ခနဲ့ကိုယ်ကုသနာကြံပြီးတော့ဝါသဝါပေါ်တိုင်းပေါ်တိုင်းနဲ့ရှုမှနေမှအိန္ဒိယနဲ့လူမျိုးသားဒီတိုင်းဆိုတော့လူမျိုးကမလွယ်ဘူးမျက်စိအိန္ဒိလူမျိုးသက္ကုဏမျက်စိပြရူပဆင်းလို့ဒိဋ္ဌောနိနာမမိတာကာယဒီလိုသာဖြစ်ကြောင်းဖြစ်တဲ့အပိုင်းမမိတ်မကျွမ်းမစွမ်းမထားရဘူးတဲ့ နာလေးကိုရရမယ်နာမှုကြီးစနာတာကိလေသာတွေကိုအရှင်ရတော်ဝင်နေဖြစ်စေတတ်တဲ့အသေးစိတ်ကိုရင်အစိတ်တိုင်းနေတယ်ပဲအဲပါလေးနဲ့ဆွဲမှမထားရဘူးလေဟုတ်တယ်အပန်းပုံသဏ္ဍာန်မှတ်ထားလို့ရှိရင်အဲဒီပုံသဏ္ဍာန်နဲ့လည်းကိလေသာဖြစ်တာပဲအသေးစိတ်တွေစိတ်တိုင်းနေသွားပြီးတော့ရှိရင်တော့မျက်စိလေးကဘယ်လိုမျက်လုံးလေးကဘယ်လိုနှာခေါင်းလေးကဘယ်လိုစသည်ဖြင့်ဘယ်လိုကိုယ်ငါတွေအဲ ကိုသိသလောက်ကလေးအဲ့ဒါလေးမှတ်ထားလိုက်ရင်တော့ပြန်စဉ်းစားပြီးသိတဲ့ဓာတ်တွေအသိချေတာတော့အဲမိမယောက်ျားအချင်းပန်းနာမှာအပိုင်းလေးအသေးစိတ်ဘုရားတွေကိုမဆွဲခြင်းမရှိကြအောင်မဆွဲခြင်းသိတဲ့ဓာတ်တွေသိလိမ့်မယ်ဘိဇာဒေါမနတာဘိဇာနဲ့ဒေါမနတာကိုသိလိမ့်မယ်ဘိဇာကဒီတဲ့ဘာဝမှုတွေပေါ့ ကိုသဘောကျတဲ့အာရုံလေးတွေဆိုရင်နှိသက်တာမှုတွေနောက်ကလည်းလာလိမ့်မယ်။ဒေါမနတာကုန်နှိသက်တဲ့အာရုံတွေရောက်လို့ရှိရင်နှလုံးမသာမှုစိတ်ဆိုးမှုစိတ်ပြည့်မှုတွေဖြစ်လာလိမ့်မယ်။ဒေါဘနဲ့ဒေါဘတွေပါပဲ။ကောင်းတဲ့အာရုံကိုနှိသက်ပါရမယ်မကောင်းတဲ့အာရုံကိုနှလုံးမသာမှုစိတ်ဆိုးမှုတွေဖြစ်လာမယ်။အဲ့ဒါတွေမရှိစီရဘူးတဲ့။ငါကလည်းမရှိစီရဘူးကြားရတာနာရတာစားစီရတာတွေးစီရတာအာဒီကိစ္စကကြံစီရတာသွားချက်ပါဆက်ဆံတာမရှိဘူးပါဘူးဆိုတော့မရှိအောင်ဘယ်နဲ့လုပ်မလဲ။ ဒီတိုင်းနေလို့ကတော့မရပါဘူးအဲမရှိစရာဘူးဆိုရင်သူကဖြစ်သွားတာမြင်လို့ကြရဟိုမှာယောက်ျားရဲ့မိန်းမပဲဟုတ်လားယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ရဲ့လည်းမိန်းမပဲဆိုတာသူသိသွားတာကိုအဲဒီုံမကဘူးပဲရွယ်ပဲဘယ်လိုနေလဲဆိုတာအကုန်လုံးကြောက်ပြီးသွားတာဒီအသေးစိတ်တွေလည်းပါသွားပြီးနောက်ပြန်စဉ်းစားပြီးတော့လောဘလည်းဖြစ်နိုင်တာပဲမုန်းကြအောင်ရင်ကြအောင်နေပြီလို့ရှိရင်မုန်းရရင်လည်းဖြစ်တာပဲအဲ့ဒါ ဒီတိုင်းနေလို့ရတာကိုအင်းလေးလုံးအောင်စောက်ဖို့ရမယ်ပြပါဘူးမျက်စိပိတ်ထားရင်မမြင်နိုင်ရင်တော့ဖြစ်မှာပေါ့အခုကမမြင်တာမဟုတ်စက်ကနေမျက်စိကရူပါခြင်းကိုဒိဋ္ဌွာမြင်မြင်မြင်ပြီးတော့စောက်ရမှာမမြင်နိုင်တဲ့စောက်တာကတော့ဘာမှတောင်းသေးတာမှမဟုတ်ပဲဒါကကုသိုလ်တရားမဟုတ်ဘူးမမြင်လို့ဆိုတာမမြင်တဲ့ပုဂ္ဂိုလ်ကြီးတွေတာလည်းပြုတာကဘာမှအလုံးမဟုတ်ပါဘူးဥစ္စာတော့ဒါကြောင့်ဒီကဆောင်းမှုရေးတာ မမြင်ရရာကိလေသာသူ့ဟာသူငြိမ်းပြီတဲ့မမြင်ရတဲ့အာရုံတွေမှာကိလေသာငြိမ်းတာကိုယ်ကတရားထုတ်လို့ငြိမ်းတာမဟုတ်ဘူးဘာဝနာနဲ့ငြိမ်းတာမဟုတ်ဘူးဒီရနဲ့ငြိမ်းတာလည်းမဟုတ်ဘူးသမာဓိနဲ့ငြိမ်းတာလည်းမဟုတ်ဘူးဉာဏ်နဲ့ငြိမ်းတာလည်းမဟုတ်ဘူးသူ့ဟာသူငြိမ်းနေတာဒါမမြင်တဲ့ပုဂ္ဂိုလ်မြင်မှမမြင်နိုင်တဲ့သူကကိလေသာဆင်းနိုင်တယ်မျက်စိလုံးလုံးမမြင်တဲ့ပုဂ္ဂိုလ်ဟာဒီလိုတွေကမျိုးရစာရင်ဆိုတော့အဲ့ဒီပုဂ္ဂိုလ်ဒီပိုင်းနဲ့ဆင်းနေကြပြီးတော့သူ့မှာ လောဘလည်းဖြစ်ကြံဘူးဒေါသလည်းဖြစ်ကြံဘူးဘာလို့လဲဆိုတော့မြင်မှမမြင်တဲ့ဟာကိုဘာမှဖြစ်ကြံဘူးအဲမျက်စိမြင်တဲ့ပုဂ္ဂိုလ်လည်းပုံမြင်ရတဲ့အာရုံနဲ့စပြီးသားမဖြစ်ပါဘူးအဲဒီတော့မဖြစ်တာနဲ့ကိစ္စပြီးတာမဟုတ်ဘူးဟိုကမြင်မြင်သားနဲ့ဆိုပြစ်တာမဖြစ်ပါဘူးအရေးကြီးတယ်မြင်ရရာရှိနေတာသူ့ဟာသူမြင်ပြီးမြင်ရရာမှာရှိနေတာသူ့ဟာဖြစ်နေမြင်ရလို့ရှိရင်တော့ရှိမှမရှိရင်ရှိမရှိရင်ဒီလိုပါလေတင်းနေတယ်တင်းပြစ်လာနေတယ် ကိန်းတယ်ဆိုတာရှင်းနိုင်တော့တဲ့ဆွေးနွေးမှုပါပဲအဲဒါကြောင့်ပြန်ပြီးစဉ်းစားပြီးလောဘဒေါသတွေရှင်းနေတယ်ဒါမကြည့်အောင်ပါလို့ရမလို့ဆိုရင်မမြင်ရတဲ့အာယုံကိုပဲမြင်ရတဲ့အာယုံနဲ့အနိစ္စဒုက္ခအနတ္တသဘောတရားနဲ့အမှန်တည်းကြည့်ပြီးတော့အဲဒိဋ္ဌိဒိဋ္ဌမာတာဘုရားကြီးဆိုတဲ့တရားတွေမြင်မြင်နဲ့ကြတတ်ပြီးတော့ဒီနေရမယ်အဲဒီတိုင်းဒီနေအောင်လို့ရှင်းမှပြန်မှမြင်နိုင်မြင်နိုင်ရှင်းရမယ်ကြားတယ်နားတယ်စားပြီးတော့ဒီဒီတဲ့ဝိရံစာနဲ့သူရှားတော့ဒီကြီးမှကြတယ်ဓဝါဆောပါပေါ်တိုင်းပေါ်တိုင်းနဲ့ ရဇလိုက်ပြီးရှိနေမှာဟိုကညနာတစ်ခုပေါ်လိုက်ဒီကရှိတာတစ်ခုထဲလိုက်ကြားတာတစ်ခုပေါ်လိုက်ရှိတာတစ်ခုထဲလိုက်အမင်းအမင်းတို့ဒုတိယဆိုတာလိုပဲအဲရှိကအာယအာယ၆ပါးနဲ့ပုံပြီးတော့ဘုံ၆ပါးနဲ့ဒီတိုင်းဒီတိုင်းနောက်ကနေအမတ်တိပညာတွေအကုန်လုံးလိုက်ထည့်နေမှမြဲမလုံလုံလားအဲဒီလိုလုံလုံအင်းဒီကိုစောင့်ကြရမယ် တော်ကြောင့်နေုံအင်း၆ဘုံလုံးလုံးစောင့်ကြရဆိုရမယ်တော်ကြောင့်နေုံအင်း၆ဘုံလုံးလုံးစောင့်ကြရတော်ကြောင့်နေုံ၆ဘုံလုံးလုံးစောင့်ကြရဒီမှာ နာပါရီကတော့နာပြီးလက်ပြီးရတယ်ဒီမှာပေါက်တာတော်နဲ့ဆက်တဲ့နှစ်ခုကိုဘောဇနီမတ်တင်သာသရိယာမီရောကမနည်းုံသောဒါတွေလည်းပဲအခုနေ့ဓမ္မပူဇာဘောဟောတဲ့ပုဂ္ဂိုလ်တွေကဟောပါပါပြီအတိတိုင်းမှာပဲဟောခြင်းနဲ့အတိုင်းရှိပြီးရမယ်ဒီပုဂ္ဂနာဆင်ရင်ပြီးတော့ဟင်းရာဝရအနတ္တကာတာဒီတိယယာသနာဝိသုပါရတိယအဲဒီဒီပုဂ္ဂနာနည်းရဒါလည်း မတုံကြီးရဲ့ရိပ်ပြီးတော့ကိုယ်ကဒီတန်းဒီတန်းနဲ့ဒီကကိုချမ်းသာသူချမ်းသာနဲ့ပြည့်စုံနေလို့အဲဒီလိုပြည့်စုံနေတဲ့ခါကလာမြတ်စွာဘုရားသုံးမသာသနာကိုကျင့်နိုင်ဖို့လို့လောက်ကြီးရပြီးတော့တွန်းတော်လောက်တဲ့အစာရတယ်ဒီဝဲဝေါ်စဉ်တိုင်းကြီးကိုသိတာအဲ့ဒီမိဘကလည်းနေ့တစ်နေ့လုံးအဲဗာဂရိယနေရောကငူးကြနေတော့ဒီနေ့ကနေ့ဓမ္မပူဇော်ဝဲမှာဟောတာတဲ့အရှင်မြတ်ကြီး အနေရိုးရိုးပေးတာပါပဲရိုးရိုးအနေမှာသူကလုပ်ငန်းလေးပါတာသူအနေပေးတာကောင်းပါလားရဲကောင်ကျင်းနေကြတယ်ဆိုတော့ဒီရတာသမီးပါလို့သင်္ကမိနာကဝိညာဉ်သွားခြင်းနဲ့၎င်းဆိုတာဝိညာဉ်သွားခြင်းနဲ့ဒီတော့တခါတော့ဝိညာဉ်သွားနေလို့ကတော့ဒါကတော့ရမရောက်ဘူးတခါကသွားနေတဲ့ပုဂ္ဂိုလ်ရှိတာတော့အညောင်းကြီးသွားနေတာရှိတယ်ဒါလည်းတော့ဒါရီရတရားတော့မခေါ်သေးဘူးဝိညာဉ်ဆိုတာခောက်တစ်ခေါက်ကြံတော့ဝိညာဉ်ခေါ်တယ် သင်္ကမတိကမတိဆိုတော့ဟောရတယ်သင်္ကမတိဆိုတော့ကမုဒ္ဒကနေပြီးတော့အဘာဒဆိုတဲ့ဒိုးပေါ်ပြုပြီးတော့ထပ်ထပ်သွားတယ်ဒီအသေးပဲသင်္ကမတိအောက်တစ်ခေါက်ပြန်သွားပြီတဲ့အောက်တစ်ခေါက်ပြန်ပြန်သွားပြီတဲ့သွားလိုက်သွားကြတာဆုံးလိုက်ပြန်လာလိုက်ဒီကနေပြီးဆုံးလိုက်ဟောပြန်သွားလိုက်ပြန်သွားတယ်အញ្ញောင်းကြီးငါတွေတက်တက်ပြန်သွားမယ်လို့ရှိတာပဲအဲဒီလိုသွားမယုံနဲ့ကတော့ ဒါကတော့ဇာတိကမြေရောကမခေါ်ရဘူးသူကအဲဒါတော့သမထဝိပဿနာတစ်ခုခုပါနေမှာအခုတော့ဒီမှာဝိပဿနာဌာနဆိုတော့အဲဒီဓမ္မပူဇော်ဟောတဲ့ပုဂ္ဂိုလ်ကဝိပဿနာကိုထည့်ဟောတာသမထထည့်ဟောမယ်ဆိုရင်လည်းိုက်တရားတွေကတော့ဖြစ်ပါတယ်ဒါပေမဲ့လို့ဒီမှာတော့သမထလုပ်ငန်းနဲ့မဆိုင်ဘူးနော်ဝိပဿနာလုပ်ငန်းနဲ့ဆိုင်တဲ့အတွက်ဝိပဿနာလုပ်ငန်းနဲ့ထည့်ပြီးတော့ဟောတာဒီမင်းနာဆို သွားတယ်သွားတယ်မှတ်လို့နင်းရသွားခြင်းခင်လည်းကောင်းဘယ်လိုမျိုးနာကညာလမ်းနဲ့ဘယ်လမ်းနဲ့မှတ်လို့ခြင်းသွားခြင်းခင်လည်းကောင်းအေမိနာကကြွရဲချရဲကိုမှတ်လို့ခြင်းသွားခြင်းခင်လည်းကောင်းအေမိနာကကြွရဲမှတ်လို့ချရဲကိုမှတ်လို့ခြင်းသွားခြင်းခင်လည်းကောင်းအဲ့ဒီကလူနာမျိုးသွားတာသိနေကြတယ်အဲမိစ္ဆာကထိုင်နေတယ်တော့ဆိုထိုင်ရမှာလည်းရှိရမှာကြရတယ်ပြီးတော့ ခန္ဓာမှာရာမမကူပါပါတော့ခန္ဓာမှာအာနာပါနမှတ်တယ်ဆိုဝင်နေဆက်တယ်မှတ်လျက်ဆိုင်နေရင်းနဲ့တော့ဒါလည်းသိနိုင်တာပါ။ဆိုင်နေရင်းကတော့ရှိရရဲ့အကုန်လုံးသိနေရပါပဲ။အဲပထီးပထီးစာကြည့်ရင်ရှိလျက်ဒီလိုလည်းပဲသူကသမထကံကံတော်တရားတွေတော့ဆက်ရတာတော့ဒါလည်းမလို့ဒီမှာသမထအရာမို့လို့ဒီမှာဝိပဿနာနဲ့စပ်ပြီးတော့အနည်းကဓမ္မပူဇာပုဂ္ဂိုလ်တွေကအနည်းတွေပေါ်သွားတယ်မနာကောင်းတယ်။အဲဝိပဿနာရက ။ဖောင်းနဲ့ပိန်နဲ့ဝိမလည်းထိုင်နေခြင်းဖြင့်၎င်း၊ဝါဖောင်းနဲ့ပိန်နဲ့ထိုင်နေကြည့်တယ်ဝိမလည်းရဲ့အာထိုင်နေခြင်းဖြင့်၎င်းဒီနေ့လည်းငါကြတာလို့ရှိရင်လည်းအဲ့ဒါတွေလည်းထိုင်နေရင်လည်းနှောက်ရမှာပဲစသည်ဖြင့်ဆိုရင်လည်းရလာတော့အဲ့ဒါတွေပေါ်တော့ဒါကငါဈဉ္ညာသွားပြီးဈဉ္ညာသွားပြီးထိုင်ရင်အချိန်ရောက်ရမယ်ငါဥပ္ပါဒါမနဲ့အဲသောသော လင်းအားကြီးတာအရိရှင်တွေလည်းဒီတိုင်းနဲ့ဉာဏ်သွားတဲ့အတိုင်းနဲ့ဒီကုန်ရမယ်သံဃာနာတော့လည်းလျောက်ပြီးတော့အိပ်ဖို့ကျမ်းမာရေးတဲ့မြတ်စွာဘုရားခွင့်ပြုထားပါတယ်ဒါလည်းပဲသမာဓိအညာကောင်းနေတဲ့ပုဂ္ဂိုလ်ကြတော့ညီလုံးကညာလုံးကအိပ်နေတယ်လည်းအထုတ်တယ်နင်းနေပါပဲဒီနေ့နေမယ်တော့အဲ့ဒါမြတ်စွာဘုရားကျမ်းမာရေးတဲ့ပြည့်စုံအောင်လို့ညညအလဲကောင်းပေါင်းသံဃာနာကောင်းတော့ဆိုရင်လည်းလောင်းအိမ်တွေကခွင့်ပြုထားပါအဲ့ဒီဉာဏ်နဲ့သင်နိုင်နေဆိုလို့ရှိရင် ဘာဝနာနဲ့နှိမ့်ကြနေရမယ်အခုဒီမှာယောဂီတွေအတိုင်းအားထုတ်နေရတာပဲသိနေရကြတယ်မြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေနဲ့အံခိုက်ကြဒီမှာအားထုတ်နေရသူ့ဝန်သားကြောင်းဘောဇင်တိုင်းစီပြီးပါစေအိမ်ဝင်ပြီးပါရဲ့ဆိုရမယ်ဘောဇင်တိုင်းစီပြီးပါစေအိမ်ဝင်ပြီးပါရဲ့ဘောဇင်တိုင်းစီပြီးပါစေ ပါလား သမာဓိတော့သင်္ဘောဝအဲဒါတတိဝိရိယတတိသမာဓိဉာဏ်ကသဘုတ်စီသဘုတ်စီပါပဲအဲဒီသဘုတ်စီသဘုတ်စီကိုသူလည်းတူအောင်လို့ဒီကအကုန်လုံးချုပ်ပြီးတော့ဆင်းမိက15ကို10မိ13 14 15အဲ၄ခုကိုဒီကတပေါင်းနဲ့ဆင်းပြီးတော့ဘာသာပြန်လာတယ်ဝိရိယတတိသမာဓိအသိပညာပြည့်စုံရတဲ့ဝိရိယမဆုံးမနေတဲ့လုံးဝဝိရိယလည်းရှိရမယ်ပေါ်ပါနေတဲ့ပုဂ္ဂိုလ် ရားထုံးနေတဲ့ပုဂ္ဂိုလ်တွေနဲ့အများကြီးဆိုင်ပါတယ်တတိလည်းဆင်ရမယ်သမာဓိလည်းဖြစ်စီရမယ်စိတ်တည်ကြည်ရမယ်သမထသမာဓိနဲ့ဆိုရင်လည်းပိုကောင်းတာပါပဲဗျာသမာဓိဖြစ်နေရင်ပိုကောင်းတာပေါ့ဗာသမာဓိမရလို့ရှိရင်လည်းဥဇာရသမာဓိနဲ့ဝိပဿနာသမာဓိအနိကသမာဓိနဲ့ဆိုတာမှတ်တိုင်းမှလည်းမှတ်ရအောင်လေးမှာကပ်ကနေကပ်ကနေပြီးနေရတယ်ဒါကြီးကိုသိလို့မသွားကြရအောင်အတိပညာအတိပညာဆိုရမှာ သက္ကရာကတော့ဒီကြကြီးနေပြီဆောင်ရွက်တဲ့နေရာကျွမ်းကျင်တဲ့ပညာလို့တော့ဖွင့်ထားပါတယ်ဒီကဝိရိယတတိသမာဓိနဲ့ကြည့်လိုက်ရင်တော့ဒီပညာဟာလည်းပဲဝိပဿနာပညာနဲ့တော့သိလျော်တာပါပဲသက္ကရာကတော့သင်္ကန်းထုတ်ခြင်းစသည်တွေတဲ့ဒါကိုတတိနာလို့ရမယ်လို့ဆိုရပါဠိတော်အတိုင်းဆိုရင်တော့ဝိရိယတတိသမာဓိနဲ့ကြည့်တယ်ရင်တော့ ဝိပဿနာပညာနဲ့ပဲတော်လာပါပဲဒီနေရာမှာအဲဒါဝိရိယတတိသမာဓိအသိပညာတွေလည်းဒီလိုရမယ်တဲ့နားတော့သင်ကြားနေတယ်အခုပြောနေပုံတော့ဝိရိတတိဆိုသမာဓိအသိပညာပြုစုံတာဝိရိတတိသမာဓိအသိပညာပြုစုံတာ ဒါကြောင့်မို့လားတဲ့အဘိဓမ္မာမိုင်လည်းအထုရမယ်ဒီကနေ့စေဝါဘိဓမ္မာနဲ့တရားဝင်ပြီးအဘိဓမ္မာနဲ့စပြီးနိမေ၎င်းရောကောအာထုခြင်းလိလာခြင်းဥဒရဏီရောရှိပါမည်ဒါအဘိဓမ္မာနဲ့ဝိညာဉ်လည်းပဲတတိနာလည်းရမယ်လို့ဆိုလိုပါတယ်တတိနာလည်းလိလာထားမယ်လို့ပြောကြနေတယ်ဆိုပြီးတော့အဲဒီကမှမလိုပါဘူးဆိုပြီးပြန်ကြည့်ရဘူးလေ။ဘုရင်မလိုပါဘူးဆိုပြန်ကြည့်ရဘူးလေ။ဒီကမှဘုရင်အပြည့်စုံရမယ်။ ဒီဓမ္မဝိနည်းကဘလောက်ကြီးကံကိုအောက်ထုဆုံးအပ်ပြီးအဘိဓမ္မာမှာဒုက္ခမာဒုက္ခဒုက္ခမာဒုက္ခဝိတာရင်ဒုက္ခမာဒုက္ခဒုက္ခမာဒုက္ခတွေနဲ့တကွဓမ္မရိယဝိညာဝိညာဓမ္မရိယဝိညာဉ်ကိုကျင်ရနာဝရတိမအဘူးတဲ့အဘိဓမ္မာအဲ့ဒါကိုတတ်ထားမယ်ဒုက္ခမာဒုက္ခဒုက္ခမာဒုက္ခဆိုတော့ဟုတ်ပါဘူးသာမန်တဲ့ပုဂ္ဂိုလ်တွေကတော့သာမန်ကြီးတဲ့ပုဂ္ဂိုလ်တွေကတော့ဒါတွေရထားတာပါ ကုသလာဓမ္မအကုသလာဓမ္မအဘွာဝရဓမ္မစသည်ဖြင့်သီကမာရိတာတွေရှိအဲဒီသီကမာရိတာတွေအဲဒါကိုသိထားမယ်ကုသိုလ်တရားအကုသိုလ်တရားဇာတာတရားအဲဒါကိုသိထားမယ်သီကမာရိတာကဒီဒီဝနာနာဒီဝနာစသည်ဖြင့်ဟောမှာဟိတ်တရားဟိမှုတရားစသည်ဖြင့်ဟောမှာရှိအဲဒါသီကမာရိတာသာသိထားမယ် နောက်ပြီးတော့ဝီကွင်းကလာဆိုလို့ချင်းဓမ္မအရဝီကွင်းဝီကွင်းဆက်ရှိကိုကြည့်အဲဒီဆက်ရှိကိုတော့ဓမ္မအရဝီကွင်းလောက်တော့သိထားရတယ်ဓမ္မအရဝီကွင်းကသူကတော်တော်ကောင်းပါတယ်သူကအဲဒီခန္ဓာအာရဏဓာတ်ဝေဒနာဓာတ်ဒါအဲဒီခန္ဓာအာရဏဓာတ်ဒီဘဝဖြစ်ပုံနဲ့လည်းသူကဝေဒနာဓာတ်ကာမဘဝဥပါဘဝအရူပဘဝဖြစ်ပုံနဲ့အဲဒီဝေဒနာဓာတ်ပြီးတော့အဲဒီဘဝတွေမှာအတ္တတရားပြထားတယ်သူကနတ်ကို ဘယ်လိုအကတန်းကြည့်ရဲဓမ္မတွေဘယ်လိုအကတန်းကြည့်ရဲဒီမှာဝိပါဒပြရတယ်။အဲဒါလောက်တော့သိရမယ်။ဒါလောက်တော့သိမှာတဲ့တော့ကြောင့်နေတဲ့ပုဂ္ဂိုလ်။ဒါတော့မှမသိလို့ရှိရင်တရားဓမ္မတွေကဒီရတော့ကြောင့်မိုးလိမ့်မယ်။အဘိဓမ္မာနဲ့စပြီးတော့မိုးလိမ့်မယ်တဲ့။ဒီလိုတရားဆိုတာကဘာခေါ်တာလဲဘုရားအာတိတော်ဘုရားတော်ဘုရားတော်ဘုရားတော်ဆိုတော့အဲမပြောရဘဲနေလိမ့်မယ်။ပြောရဘဲနေလို့ရှိရင် ကောကောင်းနဲ့နေပြီးတော့နော်ကိုတော်နဲ့ဒါတော့ကုသိုလ်အကုသိုလ်တရားတော်မှာမရှိဘူးဆိုရင်အကျယ်ခံလို့နဲ့ပြည်တင်ခံလို့နဲ့ဟွန်းဒါဓမ္မတရားကိုင်းနဲ့စပ်ပြီးတော့လဲဟွန်းမရိတ်တွေဘဝဖြစ်ပုံတွေအဲကုသိုလ်ကံပြုဒါနသီလကုသိုလ်ကြလူဘဝနဘဝတွေဖြစ်ပုံတွေအဲဒီမှာပြထားတယ်အဲလူဘဝနဘဝဖြစ်ပြီးတော့နတ်ဆိုလို့ရှိရင်သတိမာရာဟုဘုမာယနာဖြစ်လို့ရှိရင် ဒီမှာရနာပြည်လို့ရှိရင်နတ်တော်ကြီးရေကျနဲ့နှစ်ပေါင်း900လူတော်ကြီးရေကျနဲ့ဆိုရင်နှစ်ပေါင်း900ဒါကြတော့အရေကျတွေကြာထားတာရှိတယ်အဲဒီရေကျတွေကဒီမျိုးတော့သင်ထားမှပြင်တယ်ဒီမျိုးတော့သင်ထားရတာကိုပါပါတော့နားလည်ဒီမျိုးသင်ထားလို့သင်ထားလဲဒါကြောင့်ဒီကံကံ သမထကြီးရာတွေလည်းသာတိမကတောင်မှသင်္ကိုလေးကသိလာဘူးမှဒါမှကောင်းတယ်ဘယ်တော့သိလာထားဘူးမှအခုအခုနေတာကာလနဲ့ဒါလိလာရင်လည်းလွယ်ပါပဲဒီကနေ့တော့ကျွန်တော်ကြောင်းနားလည်အောင်လို့အဖွင့်နေပြီးထားရတာလေအမှန်ကောင်းပါလေတို့ဒီလိုဝင်နေတော့ဆိုရင်သိရှိသေးဘူးမှမြို့ပြင်းကြီးသင်္ကိုအောက်တို့ဘာလို့နည်းတော့ရေးလို့လဲဒီကာလတော့အမှန်ကောင်းပါလေဆရာဆရာကြီးရေးထားတာလေအဲ့ဒါတွေကြည့်နေလည်းတတ်ပါလေဒီနေ့က ဗန်လွဲပါတော့ကတောင်ကုန်းရောက်တော့တောင်ကုန်းကတကာရောက်နေပြီဒီကပြောတာကဒီမှာလေသူတော်တော်လေ့လာထားတာကိုပဋ္ဌာန်းနေမှာလေ့လာတာပဋ္ဌာန်းတော်မှာကဒီလိုလေ့လာနေသူကကျမ်းတော်ကြီးမှုလို့တယ်သူကသူကောင်းကောင်းနားလည်တယ်သူကဝိတ္တရိယမှာ ဘုရားကဥပ္ပဏိရဏပိဋိဝင်ပြည့်တယ်ဆိုတာလေရေးတော့အဲ့ဒါဘာဖြစ်လို့ဆိုတာတော့ဆိုတာသူမေးတယ်ဒါတပါးကမဟုတ်ဘူးကွာတောင်ကြီးကဆရာဥပ္ပဏိကလည်းမေးပြီးပြီးမစိုးရင်ဆရာတော်ကြီးလည်းမေးပြီးဘုရားပြေပုံနဲ့လည်းပါပါတယ်အဲဒီမှာလည်းကျင့်တော်တို့ကြည့်ပြီးတော့ဆရာတော်ကတိတိကျကျပြေဖို့တော့နည်းနည်းဆက်တယ်ကြပါပဲသူသူကကြဖို့ပဲဆရာသိတာတာအဲ့ဒါတော့သူမေးကြည့်တယ် ။ဒါကြီးကငငယ်တုန်းကများဒီစာရီပါလေညာရနေများသင်ပြီးတော့ဒီလိုမကြည့်ဘူး။ပါဠိတွေကြည့်ရတယ်။ဟင်းပြောရတော့လေဘယ်တော့နားလဲရ။ဘယ်တော့ဘောပေါ်ရောက်နားလဲရတော်တော်။ဒီကဒီကဝိပဿနာရှင်ကြီးကျန်ပြီးတော့ကြည့်ရလဲသူကဒီနေ့နဲ့ပရမဖွဲထားပုံသူကတော်တော်သဘောပေါက်နေတာကိုသဘောပေါက်နေသူကပြောတယ်ကြည့်ရဗျာလေဒီနေ့ဒီပရမတ်ဒီอืม ပရမတ်ကမဖောက်ပြန်ကျင်းရတာဖောက်ပြန်တဲ့သူတွေအရှင်ဘုန်းကြီးကနေပြီးတော့နွားရုပ်လိုလဲလူလိုလဲစသည်ဖြင့်ဒီဟာတွေကြတာပါလေတဲ့ဒါတွေသဘာဝမကြတာတွေသူကစောက်ပြီးတော့ပြောတယ်တရားသာတယ်သူကောင်းတာကောင်းသိတယ်ဟင်းသူတို့တော်ရပဲဒီကကြီးကာမဂုဏ်ကြီးနဲ့ဘယ်တော့နားလည်အောင်ကြည့်နေတာတော်တော်ကိုရှင်းရအောင်အဲ့ဒါခုပါလာမှာစားပြီးတော့ပေါ်ပါလို့ကြည့်ကြရတယ်ဟောအပြီးကမှရှင်းလို့ဒီကြည့်ပါတော့နားလည်အောင်တော့ ဌာနာကိရိယာလုပ်တဲ့ပုဂ္ဂိုလ်တွေသာပဲအပြည့်အစုံမျိုးတော့ဒီလိုဒီလိုဖြစ်ဖြစ်ရာဟောဖြစ်ဖြစ်ဒီမှာရမ်းပြီးရာဟောဖြစ်ကလာကိရိယာတွေကအဲ့ဒါတွေကလိလာဌာနနေရာကြာတယ်လိလာလို့ရှိရင်ဒီမှာအမင်းဌာနမျိုးတော်ကြလို့ရှိရင်ဒါမှမဟုတ်နာမည်ခံစားကြရလို့နေတယ်ပြောခံရတော့တယ်သူကအဲဝီဝီရတော့အောက်ဖြစ်ဆုံးဘယ်လောက်တော့ဆိုကာမကာမဝိနည်းရှင်နာတတ်တယ်တဲ့ အဲကာမကာမကာမိကံရဲ့အဆုံးဖြတ်နဲ့တကွာကာမိကံရဲ့အဆုံးဖြတ်ကလေးပဲသိထားမယ်အင်းဘာကိစ္စရှင်ပြီးတဲ့ကံပြီးတော့ဥပဒံရကံတတိဆင်းတဲ့ကံဒီမမုတ်တဲ့ကံဒီလိုကံလေးတွေရှိတာကိုအဲဒါအပြင်းတယ်အရင်းရှိအဲဒီမိကံလေးတွေဒါလေးတွေတော့နားလည်ထားရမယ်ဝိနည်းရှိတာနဲ့ဒီပါဠိမောက္ခာပါဠိမောက္ခမရှိတော့ဘဲအင်းဆိုရဲ နားလည်ထားမယ်ဘာဒီမမကူတယ်ဘာဒီမမကူတယ်မှာလည်းဒိဋ္ဌိဘာဒီမကတော့ပူရင်းကြီးပါတယ်ဒိဋ္ဌိကြီးကတော့ရဟနာနဲ့ပြင်းနေတာလည်းပါတော့ပါပါဒါမှလည်းမကျင့်ရမှာတွေလည်းများပါအဲ့တော့အဲ့ဒီပါဠိမောက်ကလေးတွေပဲသိထားမှာဒါလည်းတော့ရှင်သာဝရမှာဒါမသိဘူးဝင်လို့လာလို့ရှိရင်တတ်နိုင်တာပဲဒီမှာကစိတ်တဲ့ပုဂ္ဂိုလ်တွေဝင်လို့သိတာကတတ်နိုင်တယ်မောင်ငယ်ကညာတော်ကြီးတွေကဒီမှာညာကြည့်ရတော့မတူဘူးကြီးကတော်တော်ကြီးတယ် သူကတောင်မှဒီမှာပြီးပြီးကြတာသူကအဲဒီဒီနည်းနဲ့စပြီးတော့ကျမ်းတစ်ခုတော့ရေးထားတယ်အဲလိလာရင်ဖြစ်ပါလေဒီနေ့ကကနာသာသူခေါ်ပါတယ်အဲဒီတော့ဆောကြောင့်နေတဲ့ယဟန်အဲကမ္မထံဆရာလုံးကပုဂ္ဂိုလ်ဆိုလို့ရှိရင်အဲဒီကံဆုံးဖြတ်ကလေးတွေလည်းယဟန်ဆိုရင်ပြီးထားမှာလည်းကောင်းပါဠိနောက်တွေလည်းပဲပြီးတယ်များပြီးထားမှာလည်းကောင်းအဲဒါရည်ကြီးပါလေအဲဒါပြီးတယ်မှာဝီနည်းနဲ့လိလာအားထုတ်ရတယ်အပြီးတယ်မှာလည်းဝီနည်း ထိုက်ခြင်းမလို့ဒီလာကအထုပါလို့ဆိုလိုပါတဲ့အတိုင်းဆိုရမယ်အတိရမဒီမှာဒီလာအထုပါဒီရမဒီမှာဒီလာအထုပါ သက္ကုဏ္ဏနာမနောက်ဗန္တာအာရုပလေးပါးပုံစံရအရိဉ္ဇနာအရိဉ္ဇနာဟူသောဘုဒ္ဓနာယေတိတန်တာဝိနောခာအတိတ်ကမှရူပေအာရုပရူပေရူပကံလည်းအတိတ်ကမှလွန်၍အာရုပအရူပကံကုန်သောယေတိတန်တာဝိနောခာအကျဉ်းသိမ့်လို့ ဝိသတာဝိမောက္ခတရားတို့ဒီအတ္တိရှိဝင်တတ်တာဒီဝိမောက္ခတရားတို့နဲ့ရောဘောအတ္တိရှင်ကိုကြွယ်မြရော့ကြည့်ပါဘူး။ဒီအစဉ်တန်းသိမြင်ပါလား။ဒီပဇာနဲ့မကောက်အဲ့ဒီပဇာနဲ့ရောက်သွားပြီ။ဒါကြောင့်ဒီပုဂ္ဂိုလ်ဟာတဲ့ဒီပဇာနဲ့လည်းအဲ့ဒီပဇာ၄ပါးတန်တဝိမောက္ခနဲ့အဲ့ဒီပဇာ၄ပါးလည်းပဲလေ့လာရမယ်။ဟွန်းအဲ့ဒါကတော့စဉ်တန်းသိမြင်တယ်။ တတ်နိုင်တော့ကောင်းတာလို့ရှိနေခါကလည်းဘုန်းကြီးကဒါတော့မတိုက်တော့ဘာလို့လဲဆိုတော့ကျင်းသူကတိတ်နင်းနေတယ်ဒီဥစ္စာကတော့အာယုဘဇံဒီဘဇံရောက်ရတာအမှန်ဆက်နေတယ်အဲရနိုင်ဒီဘဇံလည်းကောင်းတာပဲဒီဘဇံလည်းပို့ပြီးအာယုဘဇံလည်းလည်းလေးလာပါလေးလာမထားလို့ရှိရင်တဲ့အများကြီးတွေကမေးလိမ့်မယ်အာယုဘဇံအကြောင်းနဲ့မေးလိမ့်မယ်သံတဝိမုခအကြောင်းနဲ့မေးလိမ့်မယ်မေးတဲ့ခါကလည်းမရှိတာပဲဖြစ်နေတယ်ဒီတင်ထားလိမ့်မယ်တော့ကြောင်းနဲ့နေပြီးတော့ ဘာအကျိုးရှိမလဲဆိုပြီးသိတယ်နဲ့ဒါကြောင့်ဗန္တဝိမောခခေါ်တဲ့အိပသမပတ်တွေလည်းပဲအပြည့်စုံအောင်လေ့လာထားမယ်လို့ဩဝါဒပေးပါတယ်ဒါကတော့ပြည်စုံရင်တော့ကောင်းတာပေါ့လေမပြည်စုံလည်းအပြည့်စုံလည်းမတတ်နိုင်ဘူးသူကအစဉ်သာသိမြင့်သွားတယ်ဒုက္ခတော့အဲဆူရစေအပြည့်ပြောလို့မပြည့်ဘူး ဝိမောတန္တာအရူပဒေဝသံဃာဝိမောတန္တာအရူပဒေဝသံဃာဟုတ် မှုမောက္ခလို့ခေါ်တဲ့အရိပဇံ၄ပါးလည်းပြည့်စုံပါစေ။နောက်တစ်ခုကဩဒီမိတာရမေယောကရဏီယောအာရမိရှင်နာဝုသောသိက္ခုနာဩဒမိတာရမေယောကရဏီယောအောသောငါရှင်တို့အာရမိရှင်နာသိက္ခုနာတောကောင်းနေရောယံဤဩဒိမိတာရမေဩဒိမိတာဓမ္မနာဤ ဥတ္တရိဆိုလွန်ကဲတဲ့မနုဿလူလွန်ကဲတဲ့လူတို့ဤတရားလွန်မြတ်တဲ့လူတို့ဤတရားပုရုဇဉ်ပုဂ္ဂိုလ်ဟာတာမန်ပုဂ္ဂိုလ်တွေပုရုဇဉ်နဲ့မြတ်တဲ့ပုဂ္ဂိုလ်တွေသောတာပန်သရဂံအနာဂံရဟန္တာအဲဒါဥဒ္ဓိနုဿဥဒ္ဓိနုဿတွေပဲလွန်ကဲတဲ့ဒီမျိုးဒီမျိုးလူမြတ်တွေလွန်ကဲတဲ့လူတွေထူးထူးခြားတဲ့လူတွေမြင့်မြတ်တဲ့လူတွေ ဒီလိုနေရာမှာဆိုလို့ရှိရင်တော့ဥဒိနိတာကဇာန်လည်းပါပါတယ်ဒီမှာတော့ဇာန်ကလွန်ခဲ့ပြီသူကဒီမှာလောကုတ္တရာတရားကိုသာဆိုတယ်တဲ့ဒီကအာယုဘဇာန်ကြီးတော့ပြောပြီးပြီဟာပြောပြီးတော့ဒီမှာယူဘဇာန်နဲ့အာယုဘဇာန်တွေကိုဥဒိနိတာဓမ္မထဲမှာဒီမှာအခုဒီမှာတော့လောကုတ္တရာတရားတွေကိုဆိုလိုတယ်တဲ့ခရာအဆင့်ဩဒိနိတာရမေလွန်ခဲ့ခြင်းသောပုဂ္ဂိုလ်တို့ဤတရားဖြစ်သော မေဖို့နိဗ္ဗာန်တရားမှယောဂအတုချင်းကိုကရဏီရောပြုအာ၏အဲမေဖို့နိဗ္ဗာန်တရားတွေအထုပါတဲ့မေဖို့နိဗ္ဗာန်တရားတွေရအောင်အထုပါမေဖို့နိဗ္ဗာန်တရားတွေဟောတာပတိမေဖို့သရာမေဖို့အနာမေဖို့အရဟတမေဖို့အဲဒီတရားတွေ ပြည့်စုံအထုပ်ပါတဲ့ယဟန္တာအဖြစ်မရောက်နိုင်လို့ရှိရင်အနာဂံဖြစ်အောင်အနာဂံမဖြစ်တဲ့ဗရဟံဖြစ်အောင်ဗရဟံဖြစ်သောတာပန်ဖြစ်အောင်အထုပ်ပါတဲ့သောတာပန်တောင်မဖြစ်လို့ရှိရင်လည်းအဲဝိပဿနာဉာဏ်နဲ့ဖြစ်အောင်အထုပ်ပါတဲ့အဲဒီလိုသံဃာကဖွင့်တာပါအဲဒါလူညတရားတွေပဲဟုတ်တယ်ဝိပဿနာကမြတ်တဲ့ပုဂ္ဂိုလ်ကြီးတရားတွေဝိပဿနာဒီလိုမျိုးအာရုံနဲ့မျိုးအခုသမာဓိမှာဝိပဿနာတရားတွေအနာထုံးကဝိပဿနာတရားတွေဟောဟောဒီကဟောဟောနေကြ တကယ်အထုတ်နိုင်တဲ့ပုဂ္ဂိုလ်ကအနည်းပါပဲ။နည်းပါတော့ကနည်းပါပဲ။ဇာတိမင်းနဲ့ကြက်ကြည့်လို့ရှိရင်ဖြင့်ဇာတိမင်းပြစ်လည်းမရှိပါဘူး။ဇာတိမင်းပုံညာပြစ်လည်းရှိမှရှိပါမယ်။ရှိပါဦးနဲ့တူပါရဲ့။ပုံညာပုံညာပြစ်ညာရှိမလား။ပုံညာပုံညာပုံညာပြစ်ညာရှိမလားမသိပါဘူး။သူကအဲဒီလိုပဲဇာတိမင်းတော့မဲနေပါလေ။ဇာတိမင်းနဲ့ပုဂ္ဂိုလ်အဲဒါတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကဒါဒီမြတ်တွေပဲပုဂ္ဂိုလ်မြတ်တွေ အမျိုးသားဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်ယဟန်ဖြစ်ဖြစ်အာရုံနဲ့ပုဂ္ဂိုလ်တွေကမြင့်မြတ်တဲ့ပုဂ္ဂိုလ်တွေပဲသိအားရကြကောင်းတယ်။ရာထုမြင်ကိုယ့်ဟာကိုယ်သိအားရကြကောင်းရှင်းပြကောင်းတယ်။ဥဒိမရုဒ္ဒဖြစ်တဲ့ပုဂ္ဂိုလ်တွေဆိုတာတို့လိုပုဂ္ဂိုလ်တွေပဲဆိုအားရကြသိကောင်းတယ်ဆိုတာအဲဒီဥဒိမရုဒ္ဒတွေတရားတွေတဲ့အများဆုံးကတော့အရဟတမေအရဟတကိုအဲ့လိုမတတ်နိုင်လို့ရှိရင်နာဂာင်းနဲ့အဲ့လိုမတတ်နိုင်ရသဂရိုင်းနဲ့အဲ့လိုမတတ်နိုင်လို့ရှိရင်သောတာပတ္တိနဲ့ကိုယ်သာ ဥဒ္ဒိနိကဓမ္မရဲ့အဲ့ဒီအထုပ်ပါဘယ်တော့မှမတတ်နိုင်လို့ချင်းဝိပဿနာတရားတွေအဲ့ဒါတွေရှိအောင်အထုပ်ပါအခုရှင်ဝိပဿနာရှိနေတဲ့ပုဂ္ဂိုလ်တွေသိအားရကြကောင်းတယ်လူညာတရားရလေကအကျိုးသာအထောရာတဲ့အဲဆိုရမယ်လူညာတရားရလေကအကျိုးသာအထောရာလူညာတရားရလေကအကျိုးသာအထောရာ ခုတရားဝန်ဆက်ရှိခုရှိပါတယ်ကျင်းဝတ်တယ်အဲဒီဆက်ရှိခုတွေကအာရုံိကေနအာဟုသောဒုက္ခနာလို့ကတ္တပုတ် ကျင့်ရမယ့်ပုဂ္ဂိုလ်ကဘောကြောင့်ယဟန်လို့ပြီးတော့ပြထားတယ်အဲဒါတွေကိုဒီကသူ့ပေါင်းပြီးတော့မှတ်ရအောင်တစ်ဆက်ရှိပေဤဝတိတောမေယဟန်ရှင်300ဒါကဒီလိုဘာရဲ့ပါဠိတော့မရှိပါဘူးဒီကသူကအာရုံရှင်နာအာဟုသောဘိက္ခုနာဒီကသိခံပြီးတော့ဝိဒါဘာလို့ရောဂကရဏီရောတို့အဲဒီတော့ပြရတာတော့အဲဒီတစ်ဆက်ရှိခုသောကျင့်ဝတ်တွေက သောနေရဟကျင်သုံးဖို့လို့ဘလောက်အသေးပဲပေါ်နေပါတယ်အဲဒါကြောင့်ဒီကလူကုန်းရုပ်ကလေးထည့်တာ၁၀ချစ်တွေတဲ့၁၀ချစ်တွေရှိတယ်ဒီဝတ်တွေတဲ့ဒါကျင်းဝတ်တွေကတော်နေရဟတော်ကြောင့်ညာနဲ့တော်ကြောင့်ညာဆိုတော့သမထကြောင့်နေတဲ့ပုဂ္ဂိုလ်တွေပေါ့ဟုတ်လားသမထကြောင့်ယောဂီပုဂ္ဂိုလ်တွေอืมအဲဒါလေး 再继续吹，我对着你扬起风啊！再吹，我对着你扬起风啊！再继续吹，我对着你扬起风啊！ မရှိဘူးသောတရားတွေရှင်းရမယ်တဲ့သင်္သာရိပုတ္တရာကဟောတော့သမာမောဂလာကမေးပါတယ်အာရအာရဏိကိငါဟုသောပါရိပုတ္တအာရဏိကိနေဝအာဟုသောပါရိအာရဏိကိနေဝဟူသောပါရိပုတ္တဘိက္ခုနာဣမေရမသမာရာယဝိတိတပါဥဒ္ဓဟုကာမန္တဝိဟာရိနာတိဟာသမာမောဂလာက နောက်ကနေသောရကတိတ်ဆိုသူကအာရိညိကျေနာတော်ကြောင့်ညာကျင့်ရမယ်တော်ကြောင့်ညာကျင့်ရမယ်ပြောတော့ရွာကြောင့်ညာနဲ့တော့မဆိုင်ဘူးလို့ဒိဋ္ဌိကရောက်ရောက်နေတော့ရှင်မမောကလန်ကထပြီးတော့မေးအောက်တော်ပါရိဗုဒ္ဓရှင်ပါရိဗုဒ္ဓရာဤနေရမဤတစ်ဆက်ဖြစ်ပါတော့ကျင့်ဝတ်တရားတော်ကိုအာရိညိကျေနေပါသေကုဏတော်ကြောင့်ညာဟံဒီသာဖြင့်သမာရာယဝိတ္တတာသောက်ကြည့်ရင်သုံးပါကုန်မလို့ ဥဒါရုထေသောမောကာမန္တဝိယာရိနာပြီရွာရောင်းနိုင်ရောရဟန်းပြီသမာရာဝိရိတာကသောက်တည်ရှင်သုံးအပါကုန်သေးတော်မေးတာဒီကျို့တွေရှင်သာရိပုတ္တရာကအာရုံကြီးကျင်လာပြီးတော့ဘုရားနာလို့ဆိုတော့တောကြောင့်ဟန်ပြရမယ်တောကြောင့်ဟန်ပြရမယ်ဆိုတော့တောကြောင့်ဟန်ပြီးပြရမှာလားရွာကြောင့်ဟန်ရွာကြောင့်မှန်နေတယ်ဟန်သာလင်သားတွေကြာကြပုဂ္ဂိုလ်တွေအဲပုဂ္ဂိုလ်ရှိတာကလည်းရွာကြောင့်နေတယ်ယဟန်နေဒီခန်းနေတော့ဆိုရင်ဝိတ္တိပြင်းမလို့မလို့ဘူးလား ကျင့်နေပါသေးတယ်မကျင့်နေဘူးလားလို့သောတာကျက်ပြီးမေးတော့မေးတော့မြင်သာရိပုတ္တရာကဖြေတယ်အာရိမိကိနာတိအာဟုသောဒိက္ခုနာဣမေဓမ္မသမရာယဝတိတဘာသတိဝကမန္တဝိဟာရိနာအာဟုသောမောဂလာနာငါဖြင့်မောဂလံဤမူလမှာဤသက်ပြပါတော်ခြင်းတော်တရားတော်ကိုအာရမိစေနာသည်ဒိက္ခုနာ သောတာမိရောယဟန်မိတိသမာရာဝိဒာပါသောက်တည်၍ကျင့်သုံးအပ်ကုန်ဒီသက်ရပါသောကျင့်ဝတ်တရားတဲ့တောကြောင့်မိရောယဟန်လည်းကျင့်ရပါတယ်ဂာမန္တဝိဟာရိနာဂာမန္တဝိဟာရိနာရာဇာမမိရောယဟန်မိတကေဝသောက်တည်၍ကျင့်ရမယ်ဟုဟိုဝယ်ဘယ်မှာရှိတော့အာမီရွာနေနေတဲ့ပုဂ္ဂိုလ်ကပိုးပြီးကျင့်ရမှာလေသူကဒီလိုလေးတည်းရောက် ဆက်ရောက်နေတဲ့ရဟန်းကမဟုတ်ဘူးရွာနေတဲ့ရဟန်းကလည်းပို့ပြီးတော့ကြည့်အောင်ပကေရတယ်သူကဒီနေ့ညာတွေမှာတော့ဒီကအာရုံကြီးတွေမှာပိအပိနဲ့လာလို့ရှိရင်နောက်ကလည်းပဲဂမန္တဝိဟာရီမှာပိဒီလိုအပိနဲ့ပဲဒီပေါင်းစီးပြီးတော့ဒီကြားလို့ရှိပါတယ်သူဒီမှာတော့သူကပကေရဆက်လက်ရတယ်ကဂမန္တဝိဟာရဝါကြောင့်နေတဲ့ပုဂ္ဂိုလ်တွေကပို့ပြီးတော့ကြည့်အောင်ပါတဲ့ဒီလိုဒိဋ္ဌိရောက် ရှိမှုရာကတော့နည်းနည်းဆက်တာပဲလို့ပြောရောက်ရှိတဲ့ပုဂ္ဂိုလ်ကတော့ပိုကြည့်ရမှာလေဘာကြောင့်လဲဆိုရင်သာသာနေတဲ့ပုဂ္ဂိုလ်ကဒီမှာဟင်းမိစ္ဆာအာယုန်ကြီးငါးကြီးရှိတာပဲအဲ့ဒါတွေသိခံနိုင်အောင်လို့သူကပိုကျင်းမှဖြစ်မှာပိုမကျင်းလို့ရှိရင်ရှိရင်အဲ့ဒါတွေခေါ်လဲခေါ်ပြန်တယ်ရှင်းနိုင်တယ်ဒါကြောင့်မို့သူကပိုကျင်းရတယ်ဒါကြောင့်နေတဲ့ပုဂ္ဂိုလ်ကတော်တော်နေတော့သူကခဏလာတဲ့ခါလောက်ရတဲ့ရောက်ဒီဘာကအာယုန်တို့ဘာလို့ဆိုရရလာတဲ့ခါလောက်ဒီမှာတော်တယ်မှမရှိဘူး မရှိတော့သူ့မှာမမြင်ရရာကိလေသာသူ့ဟာသူငြိမ့်ပြီဆိုတဲ့ဒီကိလေသာတွေငြိမ့်ဒေါသဖြစ်ကြအာရုံနဲ့တည်းမဖြစ်ရဘူးဒေါသဖြစ်ကြအာရုံနဲ့တည်းမဖြစ်ရဘူးဒေါသမြင်နေတာပဲ။ဒါကြောင့်နေတဲ့ပုဂ္ဂိုလ်ကတော့ဒီခဏခဏသူကတွေ့နေတာပဲ။ဒီတစ်ပါးကအာယုံအိထာယုံနဲ့အိထာယုံတွေတွေ့။အဲစာသင်လိုက်တွေပါတယ်နေတဲ့စာသင်သားတွေဆိုတဲ့ပုဂ္ဂိုလ်တွေဆိုလည်းဒီလိုပဲအကောင်းတွေလည်းတွေ့ဆိုးတွေလည်းတွေ့ခဏခဏတွေ့နေတာပဲ။တောင်းနာလေးပါပဲသူက။ အဲ့ဒါတွေသိခံနိုင်အောင်လို့ဒီကျင့်ဝတ်တွေကျင့်မှဖြစ်မယ်မကျင့်လို့ရှိရင်ဖြင့်အဲဒုက္ခကပြီမှာပိုးပြီးတော့ပြီးမှာဒါကြောင့်ရှင်သာရိပုတ္တရာကဂတိဝဆိုပြီးတော့ဟောတာပဲလေကျင့်တော့မူကြီးလိုလိုဖြစ်နေဒီကစဉ်းစားကြည့်တော့သူကကောင်းတယ်ဂတိဝပဲဟုတ်တယ်အဲရာဇောင်းကြီးဟာပို့ပြီးတော့ကျင့်မှုလိုလဲဆိုတဲ့အဓိပ္ပာယ်ရှင်သာရိပုတ္တရာစကားကဘယ်လိုဆွဲနေပါလဲအဲဒီတိုင်းကြီးကအဲ့ဒါကိုဒီမှာတော့စကားချောင်းလို့အဲဒီတော့ ကိုယ်ကမရှိဘူးဆိုတော့အဲ့ဒါတော့ပေါင်းဒီမှာမကြီးပါဘူး။ရာကြောင်းနေလည်းမိသူပဲမလွဲခြင်းသုံးရမည်သာလို့အတူတူဓာတ်မျိုးပဲထားပြီးဒီမှာတော့ပြန်လိုက်ပါတော့တယ်။ရာကြောင်းနေတဲ့ပုဂ္ဂိုလ်ကပိုးပြီးချင်းဇာကောင်းတယ်လို့ဒီလိုကြံသူကကြက်ချင်မှကြိုက်မယ်သူကပါဠိကတော့အဲ့ဒီတိုင်းနဲ့ပြည့်နေတယ်။ 28ထေဤဝေတိတောနေယဟံခြင်း300ရွာကြောင်းနေလဲဤသူပဲမလွဲခြင်း300မိတာအဲဆိုရမယ်ရွာကြောင်းနေလဲဤသူပဲမလွဲခြင်း300မိတာရွာကြောင်းနေလဲဤသူပဲမလွဲခြင်း300မိတာ အချင်းချင်းဩဝါဒဆောင်ပုံများဒါကခါတိုင်းခါတိုင်းသိနေကြအလုံးနဲ့နှုတ်တဲ့ရနေပါပြီဒါတော့ရှင်ပြောတော့ပါဘူးအဲအချင်းချင်းအားလုံးဆိုရင်တော်ဝိနည်းနဲ့အဆင့်ရောက်အောင်လို့ကျင်းရပါလို့အောက်ဖြစ်ဆုံးသောတာပတိမေဖို့ရအောင်ကျင်းရပါလို့ဒါမှသာမြတ်စွာဘုရားသာသနာကျင့်ရကျင်နာပြီးတော့အကျိုးမြင်ရပြီးတော့သွားဟုတ်လား ပဲသိရင်းနဲ့ညာဆင့်သိရောက်ပါပြီလို့ရှင်ရုပ်ဩဝါဒပြပေးနေပါတယ်မြေရမယ်ဆန်ဆိုရမယ်ပဲသိရင်းတွင်ညာဆင့်ဆင့်ရောက်ပါစေ ကြောင်းအထုတ်ရင်တော်လားလို့ဆိုဘယ်လောက်လဲမြတ်စွာဘုရားကတော့အဲမတော်သေးဘူးဘုန်းကြီးတို့ကတော့ဘယ်လောက်ရှင်တော်လောက်ပြီတော့ပဲသဘောကျလာပါပြီမြတ်စွာဘုရားကတော့ရာထမရထကိုမြောက်သေးလို့ရှိရင်လည်းနာဂံဖြစ်ရင်တော့အားမရပါနဲ့ဒီလိုဆုံးမပေးတာဒါကြောင့်မြတ်စွာဘုရားကြီးအလိုတော်အတိုင်းဝိညာဉ်ဖြင့်လည်းမတော်တဲ့ဆင်းရဲခြင်းကဆင်းရဲခြင်းရတာကိုရောက်အောင်အထုတ်လိုက်ပါဦးလို့တိုက်တွန်းထားပါတယ် ဝေရမယ်ခွန်ညာဖြင့်လေတော်တယ်ဘုရားမြင်ပါစေ တဲ့ကြိုးကြိုးရထုတ်လို့ဖြစ်ဖြစ်ပါရမီပြည့်စုံတဲ့ပုဂ္ဂိုလ်တွေမှဖြစ်မှာပဲပါရမီပြည့်စုံမရှိဘူးဆိုတဲ့ပုဂ္ဂိုလ်တွေဖြစ်နိုင်တဲ့အားကိုလည်းတရားသင်ကြားတာပါပဲဖြစ်ပေါ်လာများစိတ်များများတော်ရှားနိုင်ပါသေးဖြစ်ပေါ်လာတဲ့စိတ်ကနေတော့ရှိမှပြီးသိနိုင်တယ်ပယ်ခြင်းတော့လက်ခံတတ်ကြတယ်စိတ်ထဲရင်ပြင်းစိတ်ထဲနဲ့မှတ်ပြီးတော့ဆိုရက်လူချင်းလူချင်းနဲ့နှိမ့်တဲ့နှိမ့်တဲ့စိတ်ကိုယ်ကိုယ်ကိုယ်နဲ့မှတ်ပြီးဘယ်လောက်ဝင်မလဲ အဲကိုယ်မူရအနည်းငယ်ဖြစ်လာရင်အဲ့ဒီရင်ရပြီဒီစိတ်မတိုးဘူးနဲ့စိတ်နှုတ်နှုတ်ကတစ်ခွန်းတလေပြောမိရင်လည်းစိတ်မတိုးဘူးနဲ့ဒီရင်ရအထူးအပြင်တော့လောဘတွေဒေါသကပူရည်ကြီးရဲ့လောဘကတော့နိမိတ်ဉာဏ်မှုသိက္ခာမရှိဘူးဘေးကပုဂ္ဂိုလ်တွေသိပြီးတော့အင်းကြီးမပြက်လာဘူးဘေးကပုဂ္ဂိုလ်တွေမြင်တဲ့သိအင်းကြီးမပြက်ဘူးသူကမင်းရဒေါသကတော့ဒီကြည့်တိုင်းတိုင်းနဲ့သူကတော့သိအင်းကြီးပြက်တာငါရေးကြည့်ပါတယ်ဒါကြောင့်အဲဒီဒေါသကပြက်လာလို့ရှိရင်ဖြင့်စိတ်ချင်း ဒီကြည့်ခါများရင်ကြောက်အောင်အာထုတ်ရှုမှတ်ပြီးတော့ဆယ်လိုက်အာမမုံလို့ချင်းကိုမူရစိတ်မူရကိုမူရနှုတ်မူရနင်းရဖြစ်ရင်လည်းနင်းရရင်ကြောက်အောင်ရှေ့မတိုးအောင်လည်းပြင်ကြတော့သူများမသိအောင်သူမသိလူမသိကိုယ့်အကိုယ်ကသိပြီးတော့ငြိမ့်အောင်လည်းရှုမှတ်ပြီးတယ်ပါလို့ဆိုလိုပါတယ်ဖြစ်ပေါ်လာများစိတ်ကြမ်းများပဲကြားနိုင်ပါစေဆိုရမယ်ဖြစ်ပေါ်လာများစိတ်ကြမ်းများကြားနိုင်ပါစေ ကျင့်ကြရုံပဲညာနေရလဲညာနဲ့လူတွေလည်းကျင့်ကြပါပါတယ်ဒီတိုင်းမှာဒီတော့ဒီသစ္စာဝိရနဲ့သင်ထားလေးအဲဒီရွေးချယ်ဟုတ်တယ်အဲဒီရွေးချယ်ပြီးတော့အမြောက်အဲဒီမှာကာရုတွေကိုခေါ်ရတယ်ဘုရားသာမန်ကြပါလေသံဃာတော်ရှင်မြတ်တို့ဗျာဘုရားဗာဒနာမိဂဟအသက်ဝင် ဖြစ်ကြတော့ဘုရားသာသနာမေဃဟာဖွဲ့နိုင်ပါဝင်၍သူတန်းထောက်ပံ့ကြတော့ပြီးတော်ရဲ့ဒီမြတ်စွာဘုရားဤသာသနာတော်ဤသာတိရံခြင်း သုံးပါးခြင်းဤပွားခြင်းဤခြင်းခြင်းကျင့်ဟာလကားဤပါရဲ့ဒီသံဃာဝဆင်းရဲမှာဉာဏ်သာဘုရားရေနိဗ္ဗာန်ကိုဘုရားပြုပါရခြင်းကျင့်ဟာလကားဤတနည်းအတွင်း၌ ယောဂီတို့နဲ့စိုက်၍ထိုက်တဲ့တော့အာဝတ္ထုပစ္စည်းတွေကိုလူရန်ထောက်ပံ့ကြပါကုန်၏ ယဟန်တော်ယောဂီတို့အား၎င်းလူဝိကြံယောဂီတို့အား၎င်းထိုက်တရားလိုစွာသမ်းသာစွာတရားကျင့်သောအထုံနိုင်ရလို့ငါသာဝေတော့ဝေဘုယုံဝေစသည်တော့ဝေဟောက်ပန်း ူရမ်းကြပါကုန်၏။ဒီတစ်နှစ်လုံး၌လူရမ်းသောအဲကုသိုလ်ကောင်းမှုသည်အဘောပြလေးပါးတော့၏။ဘုရားကုံကြောင်းဖြစ်သောမြတ်ညာဘုရားနိဗ္ဗာန်ကိုဆောင်ပါလေတည်း ကောင်းမှုကြောင့်သမုဒ္ဒရီသိယံအန္တရာယ်ဝိရညတော်မှာအာဖတ်သေးဆက်လို့ကြ၍သိရှိခြင်းမာကင်းခြင်းသမ္မာခြင်းသမ္မာမြတ်ခြင်းသတိတော် မူလတောင်းတအပ်သောဘောဂီလောကုတ္တရာကောင်းလို့ချမ်းသာမင်္ဂလာပေါင်းတော်နှင့်သာသတိပြည့်စုံကြ၍မြေသာသိမ့်တော်၏ဉာဏ်ဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သော ဝိညာဉ်စွာဟောရပါလေကုန်၏သင်္ကြန် တနေ့ကျွမ်း၌သာသနာတော်အတွက်အောက်ပန့်သူရန်ရသောကြောင့်ဖြစ်ပေါ်သောသို့ကောင်းမှုပေါင်း၏အဖို့ပါကကိုမိဖတော်အလကားသို့မျိုးတော်အလကားဒီရ၌ရောက်ရှိနေသောဒီပရိဒါနတ်ပရိဒါပေါင်းအလ ပါကျေးဇူးပါသူသဖြင့်ညတေဝါကောင်ဤညတေဝါကောင်ဤအလုံးစုံသောသတ္တဝါပေါင်းတို့အားလည်းညတေဝါကောင်ဤ မိဖရမစ၍လုံးစုံသောဘာပေါင်းတို့သည်ညကြကြ၍သိမ့်ကြမှာရပါစေညညညယုံ